ဒီနေ့ကဟောပဲတဲ့အတိုင်းမြတ်စွာဘုရားရာဇဂိုမြို့ရောက်ပြီးတော့တရားရဏဟောပြောပြီးတော့နေတဲ့အခါကာလရှင်သာရိပုတ္တရာရှင်မောဂလန်တို့၏အလောင်းဖြစ်တဲ့ဥပဒိသနဲ့ကောလိတာပရပိုက်တို့တတိပရိသတ်တွေနဲ့ဗမာမြတ်စွာဘုရားထံရောက်ပြီးတော့လာတော့

ရှင်သာရိပုတ္တရာကဆိုရင်15ရက်အာထုရတယ်15ရက်အာထုရတဘောရလဇန်တရက်ကနေပြီး15ရက်နေ့အထိပေါ့15ရက်အာထုရတယ်အရှင်မမောဂလာက9ရက်အာထုရတယ်အဲဒီ9ရက်မှာဒီရက်ကနောက်ဆုံးရက်နဲ့ဒူပါရက်သူအာထုနေတာ ဘယ်မှာသွားအားထုတ်နေသလဲဆိုတော့အဲဒီမကရတိုင်းထဲမှာပဲကံလာဝါလာပုဒ္ဒရွာဆိုတာအဲဒီရွာအနီးပေါ်လေတော်เจ้าမှာတော်เจ้าဆိုလည်းเจ้าမရှိသေးပါဘူးဒီတော့တော်တော်တဲ့သစ်ပင်အောင်နေကြမှာပါပဲအဲเจ้าနေပါလေဆောက်လို့ကိုရဒီတော့မရှိသေးပါဘူးအဲဒီတော့ကံလာဝါလာပုဒ္ဒရွာအနီး

အိတ်ချင်တာပေါ့လေငိုင်ကြီးတဲ့သဘောဖြစ်တာမိဒ္ဒမိဒ္ဒအောက်ကမတိအိတ်ချင်ငိုင်ကြီးချင်းဖြစ်လာတယ်ဟုတ်တယ်မအိမ်မနေသိကြည့်ပြင်းပြင်းထန်ထန်အားထုတ်ရင်အိတ်ချင်ငိုင်ကြီးချင်းဆိုတာဖြစ်တတ်ပါတယ်ဘုရားကကိုယ်တိုင်အားထုတ်တုန်းကလည်းဖြစ်ပါတယ်ဒီလိုပဲတခါကတနေ့လုံးတညလုံးစဉ္ညာလျှောက်ပြီးဘုရားအားထုတ်တယ်စဉ္ညာလျှောက်ပြီးအားထုတ်တော့တနေ့လုံးစဉ္ညာလျှောက် ညာလည်းစဉ္ညာကြောက်တယ်ထိုင်ရင်ခဏတစ်ချုပ်လောက်ပဲပြောပါလောက်ထိုင်တာဒါပေမဲ့လို့ညင်းတဲ့ခါကာလကြတော့နည်းနည်းညောင်းညာပင်ပမိလာတယ်တနည်းအားခဏရတော့ထိုင်တာအိပ်ပျော်သွားတယ်သူကဘယ်ချင်းအိပ်ပျော်သွားတယ်မှမသိဘူးကိုပင်ပလာပြီဆိုတော့သူထိန်းလို့မရဘူးအိပ်ပျော်အဲဒီရှင်မမောကလန်လည်းပဲစဉ္ညာကြွပြီးတော့အာထုံနေတာဟဲ့ခွန်ရဲ့ ထိုင်တဲ့ခါလဲထိုင်မှာပါပဲသို့သော်များသောသူစဉ်းစားလျှောက်ပြီးအထုပ်မှာလက္ခဏာကြည့်ဒါတွေကစဉ်းစားလျှောက်အထုပ်တယ်လို့ပြပြီးတော့ထားတယ်ငိုင်ပြီးပြီးတော့နေတယ်ဒီအချိန်မှာမြတ်စွာဘုရားကဘယ်မှာရောက်နေသလဲဆိုတော့မူလကဒီပါဠိတော်ဒေသနာအစဉ်မှာဆိုလို့ရှိရင်တော့ရာဇိုမြို့ဝေလူဝံကျောင်းတော်မှာရှိတာပါပဲ

အရမှာတောင်းမယ်ဂီရီကတောင်းမပြစ်ပြီးတော့အဲဒီမှာတောင်းကြီးကမိကြောင်းကြီးအိတ်နေတာနဲ့တူတယ်လို့ဆိုပါတယ်သူကဒီသန္တရာဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်တွေကအဲဒီရက်ကဘယ်မှာတော့ဆိုရင်ရာဇုံမြို့နယ်တော့တော်တော်ဝေးတယ်အကြောင်းအားလို့ဆိုမြတ်စွာဘုရားကြွသွားလို့ဖြစ်ပါလိမ့်မယ်နဲ့တူပါတယ်နီးနီးတော့မဟုတ်ဘူးမိုင်နေရာတဲ့နဲပုံမရဘူးတော်တော်ဝေးတယ် ဝရိပင်ရကနေကြည့်မယ်ဆိုရင်ဖြင့်အဲဒီဘက်ကတိုက်သုတုမာရဂိရာဆိုတဲ့ရကအနောက်ရမှာရှိရာဇယောကနေကြည့်ရင်နောက်တော်တော်ဝေးနေရာဇယောကဗောဓိပင်ရဲ့အရှင်းမြောက်ရမှာရှိတာကိုမိုင်90ကျော်လောက်ရှိပါလိမ့်မယ်နဲ့တူပါတယ်အဲဒါ ရှင်မမောဂလတရားထုတ်နေတာကမကရာတိုင်းတွေကရာဇုံမျိုးအနီးနေမှာပေါ့အနီးဆိုမယ်လို့စိတ်လည်းနှီးခြင်းမှလည်းနှီးမယ်လို့อืมဒီမိုင်30 30 40 50လည်းဝေးခြင်းလည်းဝေးနေမယ်အဲဒီရွာကတော့ရွာမှုမတင်ကြဘူးဘယ်သူမှမချနိုင်ဘူးအဲဒါမြတ်စွာဘုရားကသူသူမာရာဂီရာမြို့ဘေဒကလာမြည်တဲ့တောအရမှာ မိဂရာဟုတော်ဆိုတယ်ပါးရီမင်းမဲ့ပြရဖြစ်တဲ့တော့အဲ့ဒီမှာသတင်းသုံးပြီးတော့နေတဲ့အခါရှင်မမောဝလာတရားထုတ်နေရင်ငိုင်မြည်ပြီးတော့နေတာကိုမြတ်စွာဘုရားကဒိဗ္ဗစကုပင်ရှင်နဲ့မြင်တော်မူရဲ့တရားထုတ်နေရင်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကမကြာခဏနှလုံးသွင်းလို့နေမှာပေါ့သူကတရားထုတ်နေတဲ့ပုဂ္ဂိုလ်တွေနှလုံးသွင်းလို့အခု မထစရာလုပ်တဲ့ပုဂ္ဂိုလ်တွေလည်းယောဂီတွေနည်းနည်းပါးပါးတန်းနိုင်နေကြကြောက်ပြီးတော့ကြည်ရတယ်ပဂရိမျက်စိနဲ့ပဲဒိဗ္ဗစကုနဲ့တော့မဟုတ်ဘူးအဲမြတ်စွာဘုရားကဒိဗ္ဗစကုနဲ့ကြည်လိုက်တဲ့အခါအရှင်မမောဂလာငိုက်ပြီးတော့နေတာကိုမြင်တော့ဆန်ထားတဲ့လက်မောင်းများကိုွေးလိုက်တဲ့ခုတခဲ့တော့ကိုွေးထားတဲ့လက်မောင်းများဆန်းလိုက်တဲ့ခဲ့တော့အေဒီဝိရအဘိညာဉ်ဖြင့်တခဏချင်းကြွလာတာ မ်းတာပဲလက်မောင်းကိုယ်လိုက်ရင်ဘာမှမကြောက်ဘူးပေါ့ကိုယ်တာပဲလက်မောင်းဆမ်းလိုက်ရင်ဘာမှမကြောက်အဲ့ဒါလိုပဲမိုင်200လောက်ရှိမဲ့ခကြီးကိုတကောပင်ရင်နဲ့ကြွပြီးတော့လာတယ်ရှင်မမောက္ကလန်ရှေ့ရောက်အဲနတ်စွာဘုရားကြွလာရင်ထိုင်မွေအသင်းပြင်ထားတဲ့နေရာကလည်းရှိတော့အဲ့ဒီနေရာမှာနတ်စွာဘုရားသင်းသုံးထိုင်ထိုင်ပြီးတဲ့ခါကလား မြတ်စွာဘုရားမင်းညာတော်မူတယ်ပါစလာတိနောမောကလနာပါစလာနိတိနောမောကလနာ မောကလနာจิตာမောကလံပါစလာယတိနောပါစလာယတိနုငိုင်ပြီးနေသလောပါစလာနောပါစလာယတိနောပါစလာယတိနုငိုင်ပြီးနေသလောမောကလံငိုင်နေသလားငိုင်နေသလားလို့မေးတာပါပဲမှန်ပါဗျာဧဝံပါတိမာတိကျင်ကြဧဝံ ဒီလိုမိန်တော်မူတဲ့အတိုင်းပါဘုရားဟုတ်ပါတယ်ငိုက်နေတာอืมဘုရားတို့ရင်ငိုက်ပြောနေတာလက်တော်ပြန်တဲ့ဒါလည်းပြပင်းမှာတွေ့ပါနေရာမြတ်စွာဘုရားတရားထုတ်နေရအငိုက်ကြောက်တဲ့ဤမြတ်စွာဘုရားကဟောတယ်ကမ္မနာစရာတွေကလည်းဒီလိုပဲယောဂီတွေအဲငိုက်ကြီးတဲ့ခါကာလမှာလုံငန်းစဉ်လေးတွေမိမိတို့လက်တွေ့ရော

အဲပြီးတာပါပဲသူကဒီငိုက်ပြီးတော့နေတဲ့ဥစ္စာသိငိုက်မှုပျောက်ပြီးတော့သွားအောင်လို့ပြုပြင်မှုကလေးတွေနိုင်ပြီးတော့နေတဲ့အခါကပဲလို့ သဲမလွယ်လာဘူးသူသာကိုပင်မပြီးတော့ငိုက်နေတာဆိုတော့တော်တော်နဲ့မပြောင်းနိုင်ဘူးသူသတ္တမတိယတိမဝေလာနယထာသင်္ညိတသာဝိရတောတမိတ်တံအောက်ကမတိ ဒါသင်ညာမမနတာကာတိဒါသင်ညာမဘဟုလမကာတိမောဂလနာจิตမောဂလတသမာထိုတို့တရားအထုံနေရင်ငိုင်မြည်နေသောအကြောင်းယထာသင်္ကြီးတာသာအကျဉ်းသောသော အမှတ်ပညာရှိသည်ဖြစ်၍ဝိရာတော်နေသောဒေသင်အား ဓမ္မိဒံထိုငိုင်းခြင်းသည်အောက်ကမတိသက်လာ၏နေတော့သင်္ကိုင်းသာဘာကြောင့်လဲဆိုအကြောင်းလေးရှိမယ်တဲ့ပထမကနှလုံးသွင်းနေတဲ့အမှတ်ပညာလေးရှိမယ်ငိုင်းနီးလာအောင်လို့စိတ်လျော့ရဲသွားအောင်လို့နှလုံးသွင်းတဲ့အမှတ်ပညာလေးရှိမယ်တန်တင်ညာထိုအမှတ်ပညာကို မာမနတာမာမနတာကာတိနှလုံးမသွင်းလေလင့်တံပညာထောမပညာကိုမဟာဗဟုလမကာတိအကျိများစွာမဖြစ်စေလင်အဲဒီလိုနှလုံးသွင်းနေတဲ့မှတ်ပညာကလေးအဲဒါလေးနှလုံးသွင်းပါနဲ့တဲ့ဆက်ပြီးနှလုံးသွင်းပါနဲ့တဲ့နှလုံးသွင်းမှုလေးပြင်ပေးလိုက်ပါလို့ဆိုလိုပါတယ် ဒါဘယ်လိုတော့ဆိုရင်တရားထုတ်နေရင်ပင်မနွမ်းနေလာတဲ့ခါကာလကျတော့ဟောပိုင်းလာအင်းတော့ပင်မနာပဲစသည်ဖြင့်ဘယ်လိုစိတ်ကလေးလည်းရှိမှာပေါ်လေလားပညာလေးတွေစိတ်အာရောကိုရလေတရားထုတ်တာတရားကလည်းမဖြစ်နိုင်ဘူးမပြည့်စုံနိုင်ဘူးပါလာပြီမောလာပြီငါအာထုရတာကြာလာပြီဘယ်လိုနှလုံးသွင်းတာလေးလည်းရှိနိုင်ပါလဲ

တဏှာကထိတာလေးတွေမှနေတယ်ထိရယ်ထိရယ်ထိရယ်ဆိုသူ့သာပြင်းမမပြင်းရပဲအကြောင်းကြောင့်မသက်ရတော့သူကလွဲနေတာပေါ့ကွာအဲ့ဒါကတော့ဘာဝနာမှတ်တင်ကြတာခုနကတော့အလို့မှတ်တင်ကြအဲအလို့မှတ်တင်ညာဖြင့်ကိုယ်ပင်မနာနဲ့ဒါအကြောင်းပြုပြီးတော့စိတ်အားရောအောင်လို့နှလုံးသွင်းတဲ့အမှတ်တင်ညာလည်းပဲအဲ့ဒါလည်းပဲသီနာမိတ်ရ ဟိုကမိဒ္ဒလို့ဆိုတယ်မိဒ္ဒမိဒ္ဒဟိုရင်အကိလေသာရလို့တော့မဟုတ်ပါဘူးကိုပင်မနာပါပဲမိဒ္ဒကိုပင်မပြီးတော့ခံပြီးချင်းဖြစ်တတ်တယ်တဲ့ဟောပြီးတော့အာယုတစ်ခုတည်းလိုလကူကူလေးမှနေလို့သုံးဖို့တက်တက်တာတာလေးတင်းနေချင်းမဟုတ်ဘဲနဲ့စူးစက်တယ်မဟုတ်ဘဲနဲ့ပေါ့ပေါ့ကလေးမှ ပြီးတော့နေလို့ရှိရင်လည်းအဲဒီဘာဝနာမှတင်ညာရော်ရဲနေတဲ့အတွက်လည်းပဲအဲမိဒ္ဒဆိုတာငံပြီးချင်းဖြစ်တတ်တယ်တဲ့

အာထုံမှုဒီအာတက်လာအောင်လို့ကျွမ်းတဲ့နေရာစကနနေရာလောက်မှနေရင်အဲ၄နေရာတော့၆နေရာတော့၈နေရာတော့ဒီလိုရွှေ့ပြီးတော့မှတ်ရတယ်။ဇာကဖောင်းတာပိန်တာတစ်ခုတည်းမှနေရင်ထိုင်တာထိတာအဲမှအဲဒီလိုမှတ်ရတယ်။ထိတာကလည်းပဲတနေရာတည်းကမှနေနှစ်နေရာရွှေ့မှတ် ကောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ဒီနေရာမှလိုက်ရနောက်တကကောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်နောက်တနေရာမှလိုက်ရဒါကဒါနဲ့မှမရသေးလို့ရှိရင် နောက်တစ်ခါတစ်ခါဖောင်းတယ်ပိန်တယ်ထိုင်တယ်ထီးတယ်နောက်တစ်ခါတနေရာကျွေးနောက်တစ်ခါတနေရာကျွေးနဲ့အဲဒီတော့၃နေရာ၄နေရာ၅နေရာ၆နေရာရွှေ့မှတ်နိုင်ပါတယ်အဲဒီလိုလုပ်တော့စိတ်ကကြောင်ကြဆက်ရတာကိုကြောင်ကြဆက်ရတော့လုံလောက်ဝိရိယအတက်လုံလောက်ဝိရိယအတက်လာလို့ရှိရင်အဲ့ဒါအိတ်ချင်းငိုင်ကြီးနေကြောက်တတ်ပါတယ် ဌာနခောပဏိတံမောကလနာဝိဇတိယန္တိဧဝဝိရတောဓမ္မိတံပိယေထာမောကလနာจิตာမောကလံဧဝံဤစွာပြီးသောနိဒင်ဝိရသောနေသောတေသိအားဓမ္မိတံထိုငိုင်မြည်ခြင်းသည်ယံပိယေထာခြင်းကင်းပြောက်လေရာ၏ ဧတံဌာနံဤကင်းပြောက်ခြင်းအကြောင်းသည်ဘာဝေသတိခေါ်အရှိရှိသည်သာလင်သည်ကြောက်နိုင်ပါတယ်တဲ့ဒါလေးခုပြောတဲ့အတိုင်းအမှတ်တင်ညာလေးကြောင်းပြပါအဲကိုပင်မသားလေးကြောင်းပြုပြီးစရာရောအောင်လို့စဉ်းစားတဲ့အမှတ်တင်ညာအဲဒါတွေမဖြစ်စေနဲ့အိလျာရင်ခဏလောက်အိလျာရင် ကောင်းပါပဲစသည်ဖြင့်ပေါ့လေဒီလိုပါလေဟွန်းတက်တက်သားသားလေးလဲရင်ကောင်းပါပဲစသည်ဖြင့် အဲဒီလိုမှတ်တင်ညာလေးတွေမဖြစ်ပါစေနဲ့တဲ့ဒါလေးပယ်ချောက်လိုက်ပါနောက်ပြီးတော့တရားကျွမှတဲ့အထဲမှာလည်းသက်သက်သာသာလေးနဲ့အာယုတကူတည်းရှုနေတာပေါ်ပေါ်ဆသာလေးရှုနေတာအဲဒါလေးတွေဟာဒါလေးတွေကလည်းပဲငိုင်ပြီးချင်းဖြစ်တာလေအဲဒါလေးတွေကိုပယ်ပြီးတော့တင်းတင်းချင်းရှုပါသေချာစူးစူးဆက်ဆက်ရှုပါအဲဒီနေရာမဟုတ်ဘဲနဲ့နှစ်နေရာနှစ်နေရာမဟုတ်ဘဲနဲ့သုံးနေရာစသည်ဖြင့်ရှုမှတ် မစရာအယုံလေးတွေလည်းပဲများများလေးတိုးပြီးတော့ရှုမှတ်ပေးပါတဲ့အဲဒီတော့ရှုမှတ်ပေးလို့ရှိရင်အိတ်ချင်ငယ်မြည်ချင်းကြောက်နိုင်ပါတယ်ကြောက်တော့ပါလိမ့်မယ်နောစေတိမောကလာနာအေဝိရတောတမိဒံပိယေထာဒီနည်းနဲ့မပြောက်လို့ရှိရင်ရှင်နည်းတစ်ခါမြတ်စွာဘုရားလာကြတယ်ဒီနည်းမပြောက်ဘူးဆိုရင်ပထမနည်းကတော့အမှတ်ပညာလေးကြောင်းပေးဖို့ပါတယ် အဲပညာပြောင်းရေးအဲပညာပညာပြောင်းပေးတဲ့ပညာပြောင်းပေးရမယ်တဲ့တကူကနောက်တနည်းကတော့နောဇေတေမောဂလနာဧဝဝိရတောတမိဒံပိထတရောတွံယထာသုတံယထာပရိယတံဓမ္မံမနတာနုဝိတကေယတိ အနုဝိစာရေရာတိမနတာနုပိခေရာတိမောဂလာနာစိတ္တမောဂလာဧဝဝိရာတောဤငါညွှန်ပြသောနိဧဝဝိရာတောဤငါညွှန်ပြသောနိတိုင်းနေသောတိပင်အားတမိတ်တံထိုငိုင်ကြီးခြင်းသည်နောစိပိယေထအကဲ၍မပြောက်သေးညာအံငါပြောတဲ့အတိုင်းမတင်ညာလေးပြောင်းပေးုံနဲ့မိတာကငိုင်ကြီးတာမပြောက်ဘူးဆိုပါတော့တဲ့မပြောက်သေးလို့ရှိရင်တဲ့ မပြောက်သေးလို့ရှိရင်တရောထိုခါ၌တွင်သင်သည်ယထာတုတံကြာနာဘူးသမျှသော ယထာပရိယတံသင်ကြားဘူးသမျှသောဓမ္မတရားကိုမနာသာစိတ်ဖြင့်အနုဝိတကိယသည်ဗန္တလဲလဲကြာစီလေလောအနုဝိစာရေယသည်ဗန္တလဲလဲစဉ်းစားလေလောမနာသာစိတ်ဖြင့်အနုဘေခယာသည်ယဗန္တလဲလဲကြည့်ရှုဆင်ញင်ပါလေလောဒါတော့ဒီလိုဆိုလို့ရှိရင်တော့ ပညာမှပြောင်းရုံနဲ့မရဘူးအချင်းသာများနေပြီဆိုရင်တော့ကဲပင်ကြားနာဘူးတဲ့တရားလေးတွေရှိပါလိမ့်မယ်ဟိုတုန်းကတော့မြတ်စွာဘုရားတောင်ရောက်လာပြီးဉာဏ်ပြုတာလည်းပဲခုနှစ်ရက်ရှိသေးတာကိုအဲဒါခုနှစ်ရက်မှလည်းပဲနောက်ဆုံးရက်လားအလယ်ပိုင်းလားဘယ်ရက်လားမသေးကြဘူးသားအလယ်ပိုင်းလည်းဖြစ်ရင်လည်းဖြစ်မှာသူကဘယ်ရက်လည်းမသေးကြဘူး အဲဒါရသဗျာတရားနာရတယ်ဆိုတာလဲသူကတော်တော်နည်းပါလိမ့်မယ်တရားအထုတ်နေတာပဲညာပြုပြီးရသူတရားအထုတ်နေတာတရားနာဘူးတာကနည်းပါလိမ့်မယ်ယထာသုတ္တကြားဘူးကြားနာဘူးသမျှတရားတဲ့ကြားနာဘူးသလောက်ပေါ့တဲ့ဒါကတော့မြတ်စွာဘုရားတာပထမရောက်တဲ့တနေ့တည်းကနာလိုက်တဲ့တရားတွေအများကြီးလိမ့်မယ်လားမြတ်စွာဘုရားတရားဟောလို့ရှိရင်အများကြီးပြီးသွားတယ်ပြောတယ်တရားတရားဟောတဲ့အခါကျတော့

2000နီးပါးလောက်ရှိမှာပါစာမျက်နှာအဲဒါလောက်ရှိတဲ့စာမျက်နှာတွေလောက်ရှိတဲ့တရားတွေကမြတ်စွာဘုရားကခဏလောက်အနုမောဒနာတရားဟောရမှာကိုဒီလောက်တရားတွေပြီးပါတယ်လို့ပြောတယ်တရားဟောတာမြန်တယ်တဲ့ဘုရားဟောတာနှုတ်ကသွက်တယ်နှုတ်သွက်လို့ဘေးကပုဂ္ဂိုလ်တွေနားမလည်ဘူးလားဆိုနားမလည်တာလည်းမဟုတ်နားလည်းလေတယ်သူကပြက်ပြက်သားသားလည်းကြည့်တယ်ဟွန်းတော်တော်သူကဆန်းကြတာပဲ အခုဘုန်းကြီးများခက်မြန်မြန်ပြောသွားလို့ရှိရင်ဘေးကလူတွေကနားမလည်ဘူးဖြည်းဖြည်းချင်းပြောရတခါတခါတရားပြီးကျင်တာနဲ့အချိန်ကလည်းကြာလို့ပြီးကျင်လို့မြန်မြန်ပြောလိုက်ပြီဆိုရင်အဲ့ဒီဟာတွေနားမလည်ဘူးအခုဒီကော်တာများဖြင့်ဒီအနည်းနဲ့ဖားထားတာအနည်းနဲ့ဖားထားတာကိုအမြန်နဲ့ရွှေ့ပြီးတော့ဖွင့်လိုက်ရင်ဘာမှကိုနားမလည်ဘူးလို့ဆိုတာ။อืม ဒီလောက်မြန်တာတဝက်လောက်ပဲမြန်နေတယ်စပဲမြန်နေတာအဲဒါပဲမဲ့လို့မြတ်စွာဘုရားဟောတဲ့ခါတော့ရှင်နားလဲလဲပါတယ်တဲ့တရားလည်းပဲအများကြီးပြီးပြီးတော့သွားတယ်ပြီးတော့ပထမဆုံးမြတ်စွာဘုရားနဲ့တွေ့ကစားကြတဲ့ကဘုရားဟောတဲ့တရားတွေသူ့မှာတော်တော်ရထားပါလိမ့်မယ်ဒီနောက်လည်းပဲနားလာရှိခြင်းလည်းရှိပါလိမ့်မယ်အဲဒီတော့ကိုကြားနာမှုတဲ့တရားတွေရှိတယ်တဲ့သင်ကြားထားတဲ့တရားတွေရှိမယ်တဲ့

စာကြံတွေးပေါ့ပညာပြောင်းပေးရမယ်စာကြံတွေးရမယ်ဒါမှမပြောသေးလို့ရှိရင်လည်းတခါအဲ့ဒီကိုကြားဘူးနာညာဘူးသင်မှုတဲ့စာလေးနှုတ်နဲ့ပဲရွတ်ပြီးတော့တဲ့ဒါဖြင့်အကြေကြေပဲရွတ်လိုက်မှဖြစ်တော့မှအချင်းတောက်တော့အောင်လို့ရွတ်လိုက်ပြီးတော့တဲ့စာရွတ်လိုက်ပြီးတော့อืมဒါကတော့မင်းသားကယောဂီတွေမရှိမှနေရကြတယ်မင်းသားကသူများကသမာဓိကောင်းကောင်းနဲ့အားထုတ်နေကိုယ်ကစာလေးရွတ်နေရင်တော့ဒါတော့နေရာမကြဘူးသလား လောကမသားကြောင့်အများနဲ့နေတဲ့နေရာတော့ယူလို့တဲ့နေရာမပြောယူချင်းခဝဝေးသွားရှုံးမှဖြစ်မယ်။ဒါဥပဒေလည်းလောက်ထားတယ်ဒီမှာစာမယူရဘူးလို့ဘုရားရှိခိုးတော်မှာကိုယ်ကစိတ်နဲ့အာရုံပြုပြီးရှိခိုးပါလို့သမထကြောင့်မှာအဲကြည်ကြည်ကြည်ကြည်လုံနေဟိုမှာတရားထုတဲ့ပုဂ္ဂိုလ်တွေအနောက်ကျဖြစ်နေလို့ဆိုတော့ဒါတော့သာယတာကိုကတော့ရှင်မမောဂလတရားအားထုတ်နေတဲ့ကြကသူတစ်ပါးတည်းရှိမှာပါဘယ်တော့ယူယူဘာမှကိစ္စမရှိပါဘူးဒီမှာလည်းတော်တယ်ဘယ်သူမှလည်းကြားမှာမဟုတ်ပါဘူးဒါတော့ယူနိုင်မှာရဲ့သူက

အပန်ပြုတ်ပြီးတော့မခေါ်ဘူးတဲ့သူကဟိုမှာရေရေခါစရာရှိတယ်တပားတဲ့မနိုင်ဘူးဆိုရင်အခုညီလိုတဲ့ခါကျတော့ဟိုတရားထုတ်နေတာကကိုယ်နေရာလေးနဲ့ကိုကိုဟိုသစ်မြောက်ကတပားဒီသစ်မြောက်ကတပားသူ့နေရာနဲ့သူအားထုတ်နေတာအဲ့ဒီတပားထံသွားပြီးတော့ရှင်းတဲ့တဲ့ကနေပြီးရတယ်ဟိုကိုယ်တော်ကငုံပြီးတော့မကြည့်ပဲနဲ့နေရင်လည်းပဲစောင့်နေရမှာပေါ့လေသူကမကြည့်ပဲနဲ့နေစောင့်နေရမှာပဲသူတရားထုတ် မျက်စိမိတ်ပြီးတော့များများအားထုတ်နေလို့ရှိရင်လည်းပဲစောင့်နေရမှာပဲအဲမျက်စိဖွင့်ပြီးမော့ကြည့်မိတဲ့ခါနဲ့မြင်သွားလို့ရှိရင်အဲ့ဒီခါကျတော့လက်ကလေးရခေါ်ပြီးတော့အာလက်ကလေးရခေါ်သွားတာလက်နဲ့ရခေါ်သွားလက်မူရနဲ့နောက်ဟိုရောက်တဲ့ခါကလာကြတော့ရေဝိုးတို့ကတော့တစ်ဖက်ကကြိုက်ဟိုကလည်းတစ်ဖက်ကကြိုက်ပြီးနေတာကိုဒါလောက်ရမယ်ဆိုတာအဲဒီလိုလို့တောင်းနေကြောင်စကားလည်းမပြောဘူးတဲ့တော့ အသာလည်းမပြူဘူးလေစကားလည်းမပြောဘူးလေဘာဖြစ်လို့တော့ဆိုဟိုသုံးပါးရှိတာမှဒီနှစ်ပါးကနေပြီးအမှန်ပြုလိုက်စကားပြောလိုက်လို့နေဟိုတစ်ပါးရောအကုန်လုံးသမာဓိပြည့်နေတယ်ဘာဘာကိစ္စပါလဲစဉ်းစားလိုက်အဲ့ဒါလည်းသမာဓိပြည့်နေအဲဒီလိုမပြည့်အောင်လို့တဲ့သူအချင်းချင်းစကားမပြောပါဘူးတဲ့တိတ်တိတ်ကလေးပဲသူကอืมလုံးစရာလေးတွေဆောင်ရွက်ပါအဲဒီလိုပဲအများနဲ့နေတဲ့နေရာမှာတော့စာတွေပါတယ်ရုပ်အဲကြဲကြဲလုံးလုံးဖျားရှိခိုး သူညဉ့်ညလို့ဆိုတာဒီလိုအားတော့မကောင်းဘူးဒါသူများအာဏာဖြစ်တယ်ဒါမလုပ်ရဘူးလို့ဥပဒေလည်းလုပ်ထားတယ်ဒီမှာတော့အခုကအိမ်ငယ်ပြောင်းလို့သာယုဇဏီမြတ်စွာဘုရားကပေးထားတယ်ဒါပေမဲ့လို့အဲနေရာတိုင်းတော့ယူလို့မတော်ဘူးဒီဥစ္စာဒါကုတယောက်တည်းအတွက်တော့ကောင်းတယ်သူများအတွက်မကောင်းဘူးအဲတော့သာယုကျင်လို့ကျင်ခါဝေးဝေးသွားယူမှာပဲသူများမရှိတဲ့နေရာအဲဒီမှာသွားယူ ရွတ်ပါတဲ့ကိုကြားဘူးသည်မြသင်ဘူးသည်မြစာလေးတွေရွတ်လိုက်ပါတဲ့ရွတ်လိုက်လို့ရှိရင်တော့အချင်းပြောက်သွားပါလိမ့်မယ်သုံးနည်းရပါတယ်နော်อืมပညာပြောင်းပေးစာကြံတွေးရွတ်ရေးရွတ်ရေးဒါမှမပြောက်သေးဘူးဆိုလို့ရှိရင်ဘာလို့ရမလဲဆိုရင်အဲ ကိုနားနှစ်ဖက်ကိုလက်နဲ့ဆွဲပါတဲ့နည်းနဲ့နားနှစ်ဖက်ကိုလက်နဲ့ဆွဲလိုက်တယ်နားပုတ်ပြီးတကလားဆွဲအဲတော့ကိုမှလည်းပဲလက်နဲ့ပုတ်တတ်ပါတဲ့ကိုဟိုကပုတ်ဒီကပုတ်ပေါ်လည်းနည်းနည်းချက်ပြီးတော့ပုတ်တတ်လိုက်ရင်အချင်းပြေသွားပါလိမ့်မယ်ဒါလေးနည်းကိုပညာပြောင်းပေး ဇာကြံတွေရွရီနာဆွဲလေဆွာမှာလေအဲမှတ်သားရမှတ်သားရုံလေးပေါ့လေခုနှစ်နီးသူဘုရားဟောတဲ့နီးလေးမှတ်ပြီးတော့နာဆွဲလေးနာဆွဲရင်နာဆွဲရုံနဲ့မကဘူးကိုပုဒ္ဒတာလည်းပါလေဒါလို့ဆိုခေါင်းစဉ်လေးရရုံတော့ပေါ့အဲဆွသားမအောင်တော့ဆိုတာဒါအချင်းငယ်ကြီးဘုရားတို့ရဲ့အချင်းငယ်ကြီးကြောက်ရဘုရားကိုယ်ရဲ့ဟောထားတဲ့နီးယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်နေတာတော့ယောဂီတရားပဲတော့တက်တက်မဲ့ တရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့ပဲဆင်တယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဘာမှသုံးမကြဘူးသာတော့တရားထုတ်လည်းပဲနာပြင်းပြထနာအထုတ်လို့အိတ်ချင်နေတဲ့အခါနဲ့ဆိုရင်ဒီပြင်းခါနဲ့မဆိုင်ပါဘူးပညာပြောင်းပေသာကြံတွေ့ရွရေးနာဆွဲလေပညာပြောင်းပေသာကြံတွေ့ ကျွရေးနာဆွဲလေပညာပြောင်းပေစာကြံတွေရွရေးနာဆွဲလေသို့စာကြံတွေရွရေးနာဆွဲလေပညာပြောင်းပေစာကြံတွေ ယူကြည်အာသွေလေသာသာပညာပြောင်းပေးတာကပညာပြောင်းပေးရမယ်ပထမနှလုံးသွင်းနေကြမှပညာတွေမဟုတ်ဘဲပြောင်းပေးရမယ်ကိုပင်မာနာတွေနာကျင်နာတွေတက်တက်သာသာနေကျင်နာတွေဒီလိုစဉ်းစားတဲ့ပညာ ဒီလိုတရားအထုတ်ရမှလည်းပဲရှုမှတ်တဲ့ဥစ္စာလေးလွယ်ကူကူလေးတက်တက်တာတာလေးအထုတ်နေတဲ့ပညာတွေအဲ့ဒါတွေမလုပ်ပါနဲ့လေနင်းနင်းရင်းရင်းလေးရှုရမှကြံများများလေးပြင်ပြီးတော့ရှုမှတ်ပေးပါတဲ့ပညာပြောင်းပေးဒါမှမရသေးလို့ရှိရင်လည်းပဲမိမိနှုတ်တဲ့အာကိုလေးလာထားတဲ့စာတွေကိုစိတ်နဲ့စဉ်းစားပါတဲ့အနေရိပ်ပဲတွေကိုစဉ်းစားပါအစာပြန်တာပါပဲအစာနေပြီးတခါလားအဆုံးစိတ်နဲ့တခါလဲစူးစားရပြီးအသာမထုတ်သေးဘူး ဒါမှမရသေးလို့ရှိရင်လည်းအပန်ထုတ်ပြီးတော့ယူဖပါတော့ဒါမှမရသေးလို့ရှိရင်လည်းကိုယ်နားနှစ်ဖက်ကိုလက်နဲ့ပုတ်တတ်ပြီးတော့ဆွဲပါတဲ့ကိုယ်မှလည်းပဲကြောတို့ညင်တို့အဲလက်နဲ့လျှောက်ပြီးလက်မောင်းတို့ဘာတို့လျှောက်ပြီးလက်နဲ့ပုတ်သားသိချင်ပြီးတော့လိုရတာကိုဒီလိုလုပ်လိုက်ပါတဲ့အဲတော့ဒီလိုလုပ်လိုက်ပါဆိုတော့ဒီပြင်းနဲ့လက်မောင်းတို့ဘာတို့ဆန့်ခါတို့ဘာတို့ဆန့် အဲကိုလိုပါတော့ဟိုရိမ့်ရင်လှုပ်ရှားတယ်လို့လည်းလှုပ်လိုက်ရင်လည်းပဲရမှာပါပဲဒါလိုရမယ့်ဥစ္စာတွေပါပဲဟွန်းအရိယာကိုပြောင်းလဲပြီဒါမှမပြောက်သေးလို့ရှိရင်တော့နောက်တစ်ခုကတော့သူကမျက်စိတွေပါတွေကိုနေရာကထမျက်စိတွေပုတ်တတ်ပေးပါတဲ့သက်ကူနီအနုမေစေရပြီ

အဲ့ဒါကတည်းကနာရမျက်စိပို့ရတဲ့ထားမှပြင်မှာမျက်စိပို့ပြီးကြည့်တာတွေပါဒီလိုထည့်လို့မဖြစ်ဘူးကောင်းစဉ်လေးဒါမှမပြောသေးလို့ရှိရင်အာလောကပညာမနတိကရောဟိအာလောကပညာအယောင်လင်းမှတ်ပညာကိုနှလုံးသွင်းပါအယောင်လင်းမှတ်ပညာညဖြစ်လို့ရှိရင်နေ့တုန်းက မြင်ခဲ့တွေ့ခဲ့တဲ့အကြောင်းလင်းတွေအဲဒီအကြောင်းလင်းမျိုးတွေစိတ်ထဲမှာပေါ်နေလေကအကြောင်းလင်းတွေပြန်ပြီးစဉ်းစားပါအဲလာရောင်ရှင်လဲလာရောင်မီးရောင်ရှင်လဲမင်းရောင်အဲ့ဒါကိုနှလုံးသွင်းပါတယ်အဲ့ဒါကိုမျက်စိနဲ့လည်းကြည့်စိတ်နဲ့လည်းနှလုံးသွင်းပါတယ်ယထာဒီဝတထရတိန်နဲ့နေ့မှလိုပဲညမှလည်းစိတ်ထဲမှာလင်းနေအောင်လို့နှလုံးသွင်းပါတယ်ဒါနိုင်လို့ရှိရင်တော့ အယောင်လင်းတွေပေါ်လာတဲ့ကမ္မနာရှိတယ်ကမ္မနာနှလုံးသွင်းလို့တော့အယောင်လင်းတွေပေါ်လာစိတ်ညှို့လိုက်လို့ရှိရင်အယောင်လင်းတွေကြအဲဒီပိုင်းကအယောင်လင်းနမိတ်တွေထင်တယ်အထူးအားဖြင့်ဥရိယပြညာပိုင်းတွေမှာထင်တာတဲ့ဉာဏ်နှလုံးသွင်းလိုက်ရင်အယောင်လင်းတွေပေါ်လာအဲဒီအယောင်လင်းတွေနှလုံးသွင်းမှရှိရပေါ်ဘူးတဲ့ဥစ္စာတွေတန်းနိုင်လို့ရှိရင်တော့အာလောကကတိုင်းအယောင်လင်းကတိုင်းအစကအထုတ်ထားလို့ရှိရင်ဒါအစအထုတ်ထားမှဖြစ်မှာ အစားအာမထုတ်ပဲနဲ့အခုမှရောင်လင်းကတိုင်းနှလုံးသွင်းလို့တော့ပေါ်အောင်မဟုတ်အစားကရောင်လင်းကတိုင်းအာထုတ်တဲ့ပုဂ္ဂိုလ်ကတော့သူဇာန်ရတာတော့နှလုံးသွင်းလိုက်ရင်ဒီဟာကအလင်းတွေပြန်ပေါ်လာတယ်ဆိုတော့ဒီလင်းထဲမှာသိရောက်ပြီးတော့လည်းလင်းထဲရောက်ပြီးတော့နေအဲဒီရောင်လင်းကတိုင်းနေနှလုံးသွင်းပါတဲ့ဒါတော့ပြောက်လိမ့်မယ်ဒီဥစ္စာတော့လင်းထဲရောက်တာနေ့နေ့လိုဖြစ်သွားမှာလို့အလင်းထဲရောက်ပြီးတော့နေတော့အချင်းအကုန်လုံးပြေသွားလိမ့်မယ်စိတ်တွေကြည်လင်ပြီးတော့ နေတော့မျက်စိပို့ရအလင်းကြံပေါ့လေရောင်လင်းနေကြံစီပါရောင်လင်းဒါမှမပြောက်သေးဘူးဆိုလို့ရှိရင်ဘာလို့အောင်လို့ကျွန်တော်ဆုံးကတော့ဈဉ္ညာလျှောက်ပြီးတော့ဈဉ္ညာလျှောက်ပါလေအဲဒါကတော့ဈဉ္ညာလျှောက်တဲ့အခါကာလမှာလည်းပဲသင်္ကမအဋ္ဌိဋ္ဌ အဋိဌာဤသင်္ကမဈဉ္ညာကိုအဋိဌာဤသောက်တည်လေလောဈဉ္ညာလျှောက်လေလောအပိစ္ဆာအပိစ္ဆာပူရေသင်ကြီးပိစ္ဆာပူရေသင်ကြီးအန္တောကတိဟိအိန္ဒိယေဟိအဘဟိကတိနစိတ်တေနအဘဟိကတိနစိတ်တေနသင်္ကမအဋိဌာဤပစ္စာပုရိသင်ကြီး နောက်သို့၎င်းရှေ့သို့၎င်းဆောင်းသောအမှတ်ပညာရှိသည်ဖြစ်၍ဝါစီရော နောက်ရောဆောင်းသောအမှတ်ပညာရှိသည်ဖြစ်၍ရှိပဲနောက်ဖက်ရောအမှတ်ပညာရှိရောနောက်ရောမလွတ်အောင်လို့စဉ်းစားတဲ့ခါကာလကြတော့ခြေတော်ကြွသည်ကစပြီးနောက်ပိုင်းကနေပြီးတော့အဲခြေလမ်းဆုံးသည့်တရားခြေပိုင်းရောက်အောင်တခါလဲခြေရောနောက်ရောအစင်မပြတ်လိုက်ပြီးတော့ရှူသွားတာညာဘက်ကလမ်းလိုက်လည်းပဲ ခြေတော်ကြွသည်ကနေပြီးနောက်ပိုင်းကနေပြီးရွေ့လာခြေပိုင်းရောက်နောက်ပိုင်းကနေပြီးခြေပိုင်းရောက်ဘယ်ဘက်ကကြွလာလိုက်တယ်ပဲနောက်ပိုင်းကနေခြေပိုင်းရောက်အကုန်လုံးနောက်ရောခြေရောတခါလဲပစ္စာပူရေပင်ကြီးနောက်ရောခြေပါခြေကျူဆောင်သောအမှတ်ပညာရှိသည်ဖြစ်၍အခုတရားထုတ်တော့တရားထုတ်ရတာပါပဲဟိုယောဂီတွေမှာဒါကတော့အင်္ဂိတ်တိပိစင်မဂိတ်တိပိစင်ညာကြောင့်ဒီလိုပဲကြောက်ရတယ်သူက နောက်ရောရှိရောတခါတည်းမလွတ်အောင်အမှတ်ပညာနဲ့မသတိလေးနဲ့ဒီမှာတော့ပညာလို့ပဲဟောတယ်ပညာကတခါတခါပညာကိုလည်းပဲဟောတာပဲခုပါတွေကလည်းပညာပဲဖြစ်မှာကွာပညာတော့တတိတွေနဲ့ဆိုင်တယ်အဲနောက်ရောရှိရောအမှတ်ပညာကိုဆောင်းပြီးဖြစ်၍အန္တောဂတေဤအတွင်း၌ဒီကုံသောအိန္ဒြိယဟိအိန္ဒေတို့ရှင်တဲ့အိန္ဒေတွေကလည်းပဲအတွင်းမှာတည်ပြီးစီးတယ် မျက်စိကအပြင်လျှောက်ပြီးမကြည့်သေးတဲ့အိန္ဒြေစာမျက်စိတို့နားတို့နှာခေါင်းတို့လျှာတို့ကိုယ်တို့ဒါတွေပြောတာပါအပြင်လျှောက်ပြီးတော့မျက်စိကဟိုဟိုစီစီအာယုန်တွေလျှောက်ပြီးတော့ကြည့်မနေစီနဲ့ဆိုတော့မြင်လာတော့ကြည့်မှာပေါ့လေခူးဆိုင်မကြည့်နဲ့ဒါပြောတာပါစဉ်းညာလျှောက်တော့မမြင်လို့တော့မဖြစ်ဘူးမမြင်မဲနဲ့လျှောက်သွားပုံမတော်တိုက်ကုန်နေမယ်ကျင်းနေကြိုင်နေတယ်ကြက်ကျင်ကြလိမ့်မယ်မြင်တော့မြင်အောင်မှာပဲဒါပေမဲ့ဟိုစီလျှောက်ပြီးတော့မကြည့်နဲ့တဲ့ နားလည်းပဲအတန်ဒီတော့ကြားကျင်လည်းကြားနေမှာဒါပေမဲ့လို့ဒီမင်းကနားမထောင်နဲ့နှာခေါင်းတို့လျှာတို့ကတော့တဲပြီးတော့သွားကြမရှိပါဘူးကိုယ်ကလည်းပဲအတွေ့အထိတွေတဲမရှိပါဘူးသူကတော့အရေးကြီးတာမျက်စိနဲ့နားပါပဲအန္တဂတိယတွင်၌ဒီကောသောအင်းသိဤအင်းတွေတို့နှင့်တကွအဘဟိကတိနအပြင်းသောမသွားသောမနတာစိတ်ဖြင့်အပြင်းသောမသွားတဲ့စိတ် သင်္ကမစဉ္ညာကိုဒိဋ္ဌာဤဆောက်တည်လေလောအဲစဉ္ညာ၆ပါးတဲ့စဉ္ညာ၆ပါးသိကအပြင်မသွားဘဲနဲ့ကိုယ်တည်းနေမှာပေါ့ခြေတော်ကြွရင်ကြွတာလှမ်းရင်လှမ်းတာအဲချရင်ချတာရွှေ့ရင်ရွှေ့တာကိုယ်တို့ဘာလို့ရင်းရင်ရင်းတာကိုယ်တည်းနေမှာခါလဲရင်းရင်လှုပ်ရှားမှုတောင်းတင်းမှုတွေပါလေသိရမှာပေါ့ ကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်ဝါသွားသည်ရှိတော်လဲကိစ္ဆာမိတိသွားသည်ဟူ၍ပဇာနာတိပြီးပြင်းရကြောက်တဲ့ကံမှာသွားတာကိုသိရမယ်ဒီလိုလေကိုယ်ဝဲမြတ်စွာဘုရားဟောထားပါတယ်ဒါပေမဲ့သွားလဲသွားလဲကိုယ်မူရတဲ့လှုပ်တိုင်းအဲတောင်းနှင်းတိုင်းလှုပ်ရှားတဲ့အကုန်လုံးကြောက်မှတော့ဒီထဲမှာတောင်းနှင်းလှုပ်ရှားမှုဝါယောဓာတ်တွေကိုသိပါတယ်ကိုယ်တည်းကတောင်းနှင်းတဲ့အစိတ်ပိုင်းကနေပြီးတောင်းနှင်းတဲ့သဘောတွေ ခြေောက်ထဲကတောင်းနေတာပေါင်ထဲကတောင်းနေတာခါးထဲကတောင်းနေတာကိုယ်ကတောင်းနေတာဟောတဲ့လက်အပြင်လက်ကုပ်တို့ဘာတို့ကတောင်းနေတာလက်ထဲကတောင်းနေတာလည်းကြောက်ပြီးတော့ဟိုစိတ်စိတ်ဆိုင်မိရမှာတောင်းနေတဲ့သဘောတွေပြီးပါတယ်တောင်းနေရောမကဘူးလှုပ်ရှားတဲ့သဘောတွန်းဆောင်တဲ့သဘောတွေဒါလည်းပြီးပါတယ်အဲကိုယ်တွေကဟိုပိုင်းဒီပိုင်းကနေပြီးတော့လှုပ်ရှားတဲ့သဘောတွန်းပို့နေတဲ့သဘောတွန်းဆောင်နေတဲ့သဘောဒါတွေလည်းပြီးပါတယ် အဲ့ဒါတွေကိုသိပြီးတကလားသွားရမယ်အပစ္စံပစ္စာပုရိပင်ကြီးတဲ့ပစ္စာနောက်သို့၎င်းပုရိရှိရင်ရှေ့သို့၎င်းတကရာဖွင့်တာပုရာတော်ပုရာတော်ကပစ္စာတော်ကရှေ့ရှေ့ရှေ့ရောနောက်ရောအဘိရဏပညာရှိရမယ်ရှေ့ဆောင်တဲ့အမှတ်ပညာရှိရမယ်အဲရှေ့စီကိုရှေ့ချူပြီးတော့သိသွားတဲ့နောက်စီကနောက်စီကစတယ်ဆိုတော့ပစ္စာပုရိပင်ကြီး နောက်စီကိုရှေ့ကျုပ်ပြီးတော့သိသွားတဲ့နောက်ပိုင်းကပေါ့နောက်ပိုင်းကနေပြီးတော့ဆိုရရှေ့ပိုင်းရောက်တော့ရှေ့ပိုင်းရောက်တော့တခါတည်းခြေလမ်းဆုံးတော့ရှေ့ပိုင်းရောက်တခါဟိုဘယ်ဘက်ကနေပြီးကြွကြနောက်ပိုင်းကစတယ်ရှေ့ပိုင်းရောက်အဲတော့အဲနောက်ပိုင်းကရှေ့ပိုင်းရောက်အောင်တခါတည်းအမှတ်တင်ညာမလွတ်ဖဲနဲ့အဲဒီလိုသွားပါတဲ့အဲဒီလိုစဉ်းစားကြောက်ပါတယ်ဒါပေချာစူးစိုက်ပြီးတော့ကြောက်ရင်ဒါအိတ်ချင်းငိုင်းကြီးရင်ပြေဖို့ပါပဲလို့အဲဒါခုနှစ်နည်းပါ ကုန်ပါလေဒီခုနှစ်နည်းစဉ်လည်းပြောက်ပွဲရှိတယ်မျက်စိပွင့်ရအလင်းကြံဇင်းညာလျှောက်ပါလေဆိုရမယ်မျက်စိပွင့်ရမျက်စိပွင့်ရအလင်းကြံဇင်းညာလျှောက်ပါလေဇင်းညာလျှောက်ပါ မျက်စိကိုယံအလင်းကြံပညာလျှောက်ပါလေမျက်စိကိုယံအလင်းကြံပညာလျှောက်ပါလေ စွာဘုရားမျက်စိပုပါလို့ပြောမျက်နှာသစ်ပါတော့မပါဘူးမျက်နှာသစ်လို့ရှိရင်လည်းပိုကောင်းပါလေမျက်နှာသစ်လိုက်လို့ရှိရင်လည်းအိတ်ချင်းကြည့်ရတယ်အဲဒီတော့ကမျက်နှာသစ်ဖို့မဟောတာကတော့အကြောင်းလည်းရှိရင်ရှိပါလိမ့်မယ်ရေတို့ကတော့လွယ်ကူရှိချင်မှရှိမယ်အဲဒီနေရာအဲရေကြီးလို့ရှိရင်မျက်နှာသစ်လိုက်ရင်တော့ရှိရင်ပိုကောင်းတာပဲမျက်နှာသစ်လိုက်ရင်မျက်စိပူရုံကမျက်နှာသစ်မျက်နှာသစ်ရင်တော့ဒီခါတည်းအိတ်ချင်းပြေးပါတယ်သူကတော့အခုတော့ဒီလိုပဲညွှန်ကြားရတယ်ယောဂီတွေ

ညာကြီးမှောင်းနေပေမဲ့ကိုယ်စိတ်ထဲမှာနေလိုပဲအလင်းရောင်တွေပြန်ပြီးနှလုံးသွင်းနေရောင်ညဆိုရင်တော့မီးရောင်အဲမီးရောင်နေမြင်မှုသားတွေအခုလောလောဆယ်မရှိပေမဲ့လို့မြင်မှုတဲ့မီးရောင်တွေနှလုံးသွင်းလင်းနေတာဘာဝနာနဲ့အလင်းရောင်ပေါ်ဘူးလို့ရှိရင်လည်းရှိကပေါ်ဘူးတဲ့ဘာဝနာအလင်းရောင်တွေပြန်ပြီးနှလုံးသွင်းပေါ်လာအလောကကတိုင်းနဲ့ရောင်လင်းကတိုင်းရာဟုတဲ့ပုဂ္ဂိုလ်ဆိုရင်တော့သူကတော့နှလုံးသွင်းနိုင်ရင်ပေါ်တော့တာပဲဒါကတော့အဲသူကလင်းနေတော့အဲ့ဒါနှလုံးသွင်းမှာတဲ့ ဒါမှမရလို့ရှင်တော့ဈဉ္ညာ၆ပါးတဲ့ဈဉ္ညာ၆ဝိမဲ့တော့အလွယ်တကူမကြောင်းနိုင်တဲ့သူကအဲပစ္စာပုရိသေညီနောက်ပိုင်းကနောက်ပိုင်းရောရှေ့ပိုင်းရောတခါလည်းမလွတ်အောင်မှတ်တင်ညာလေးရှိပြီးတော့၆ပါးတဲ့စိတ်တွေလည်းတခြားမထွက်စီနဲ့အတွင်းမှာပဲကိုယ်ထဲမှာပဲအမှတ်တတိရှိပြီးတခါလားဈဉ္ညာ၆ပါးတဲ့ဒီလိုဆိုရင်ပြောက်ပါလိမ့်မယ်ငိုက်ငိုက်ကြီးပဲကြား ခွန်းနှစ်ပါးဘုရားညွှန်ပြပြီပေါ့လေငယ်မြည်ခြင်းကိုပယ်ဝေးရခုနှစ်နည်းသားပဲလို့ကဲဆိုငယ်မြည်ပယ်ရှာခုနှစ်ပါးဘုရားညွှန်ပြပြီငယ်မြည်ပယ်ရှာခုနှစ်ပါးဘုရားညွှန်ပြပြီငယ်မြည်ပယ်ရှာ ခုနှစ်ပါးဘုရားညွန်ပြပေနိုင်ပြီသေတာခုနှစ်ပါးဘုရားညွန်ပြပေနိုင်ပြီသေတာခုနှစ်ပါးဘုရားညွန်ပြပေနိုင်ပြီသေတာခုနှစ်ပါးဘုရားညွန်ပြပေအဲဒီခုနှစ်ပါးညွန်ပြပြီးတဲ့နောက် ဒါမှလည်းမပြောက်သေးဘူးဆိုရင်တဲ့ပြညာ6လုံးအောင်ပြောက်သေးရင်နောက်ဆုံးကြပါလို့အောင်လဲဆိုတော့ဒါမှမပြောက်သေးရင်တော့ဖြင့်ဒီဓက္ခိနေနာပသေနာသီဟာသေးရာအတိတ်သေးရာသည်သီဟာသေးရာကပေးရာသည် ရခိနေနာပတေနာလက်ရနာဘာဖြင့်တိယသေးအချင်းသေးကဲ့သို့အိတ်ချင်းကိုကပေးရသည်ပြုလေတော့တကားမှမကြောက်လိုက်ရင်တော့ခဏတစ်ချုပ်လဲလျောင်းပြီးတော့နေမှဖြစ်တော့မှာပဲတဲ့မဖြစ်ဘူးလေမြတ်စွာဘုရားကနောက်ဆုံးကတော့ဒါကတော့ကြောက်တဲ့နေမဟုတ်ဘူးဒါကတော့သူကကြော့ပြရတယ်နေသူကြီးတဲ့ထဲလို့မဖြစ်ဘူးကတော့သူ့လိုလိုက်ရတာလေရနာတော့နဲ့စောင့်ပြီးတကလားအိရမယ်ညာဘက် မြတ်စွာဘုရားများလဲလျောင်းလို့ရှိရင်ညာဘက်ပဲလဲလျောင်းပြီးအိပ်ပါတယ်ရှင်သင်များအိပ်ရင်လည်းဒီလိုပဲအိပ်တယ်လို့ဆိုတယ်ညာဘက်စောင့်ပြီးတော့အိပ်ကာမဘောဂီပုဂ္ဂိုလ်များကတော့ဘယ်ဘက်ကိုစောင့်ပြီးတော့အိပ်တယ်ဒိဋ္ဌာတို့အသေးကောင်တို့ဒါတွေကတော့ပက်လက်အိပ်တယ်အခုလူတွေတော့အမျိုးမျိုးအိပ်ကြတာပါပဲသူစားမျိုးမျိုးအိပ်ကြတယ် ပဲလေရတာတော့သူပြတာတာပေါ့လေဆေးချင်းဆေးချမ်းကတော့လည်းပဲအစာစားပြီးတဲ့ခါကလည်းဘယ်ဘက်ဆောင်အိမ်မှာအစာကြည့်ရဲဆိုတာကိုသူကစာအိမ်နဲ့အစာအစာအစာစာဘေးအိမ်ကနေပြီးတဖြည်းဖြည်းစာဟောင်းအိမ်ကိုပြောင်းတော့ဘယ်ဘက်ကနေပြီးအဲ့တော့ဘယ်ဘက်ဆောင်အိမ်သာကျမ်းမာရေးဖြစ်တယ်လို့ဆေးချမ်းနေရဆိုတယ်မြတ်စွာဘုရားကတော့ကျမ်းမာရေးအဲ့ဒီဘက်ကိုပဓာနထားဖို့မရဘူးညာဘက်ဆောင်အိမ်တော့မြန်မာနိုးလွယ်တဲ့လက္ခဏာရှိပါရဲ့ကွာ

ဟိုထိုင်ရာကနေပြီးလဲတာတွေလက်တွေပါတွေကိုယ်တွေပြုပြင်တာတွေဒါတွေကတော့အမှတ်တတိနဲ့သွားမှာသူကအစီအနာနာဖြစ်ရဟနာဖြစ်တာပဲဒီလိုအိယာထိုင်ရာနေလက်အိလိုက်တယ်ရဟနာဖြစ်အဲဒါတွေလည်းအမှတ်တတိပါပဲသတော်တံဇာတော့အမှတ်တတိနဲ့ဗာမဇင်ညာနဲ့ပြီးပြီးတကလားအိပါတဲ့ဥဋ္ဌာဏပညာမနသိကတဝအဲတော်တော်ကြာရင်ထားမယ်ဆိုတဲ့ နှလုံးသွင်းလေးတဲ့ထားအောင်နဲ့ဒီမှာမတနာရီလောက်လဲအိမ်မဲနှစ်နာရီလောက်လဲအိမ်မဲစသည်ဖြင့်အဲဒီကတော့ကြာလို့ရှိရင်ထားမယ်အဲဒီတော့နှလုံးသွင်းလေးလည်းထားပါအောင်နဲ့တခါလဲစိတ်ချလက်ချကြီးမထားတော့ဘူးအနေနဲ့ထားဝရအချိန်ပိုင်းခြားကန့်သတ်မရှိဘဲနဲ့စင်လုံးဒုံလုံးကြကြီးမိတ်လိုက်ပါနဲ့တဲ့မလောက်ကြလို့ရှိရင်ငါဒီကထပြီးတရားထုတ်မယ်ဆိုရင်နှလုံးသွင်းလေးရှိပါတယ်အဲဒီလိုနှလုံးသွင်းပြီးတကလား ကိတ္တခဏလှဲအိပ်အိပ်ပြောသွားလို့အိယာကနိုးလာပြီဆိုရင်တဲ့နိုးနိုးချင်းအိယာကထပါတယ်သူကနိုးနိုးချင်းတခါလဲအိယာမထသေးပဲနဲ့ညာဘက်ကညောင်းတော့ဘယ်ဘက်ကိုစောင့်ပြီးတခါလဲတခါအိပ်လိုက်ဘယ်ဘက်ကညောင်းတော့ညာဘက်စောင့်ပြီးတော့အိပ်လိုက်အဲဒီတော့မလုပ်ပါနဲ့တဲ့သူကသေယဒုက္ခပတ္တဒုက္ခမိဒဒုက္ခအနုယုတ်တော့ဝိရိတာမိလို့ဒီလိုနှလုံးသွင်းပြီးတခါလား မလုပ်ပါနဲ့တဲ့သေယဒုက္ခလဲလျောင်းပြီးတော့နေရလို့ချမ်းသာတဲ့ချမ်းသာမျိုးခံစားပြီးတော့မနေဘူးဘယ်လိုလုံးသွင်းပါလဲမေရပတ္တဒုက္ခညာဘက်ကညောင်းရင်ဘယ်ဘက်နဲ့ညာဘက်ကညောင်းလို့အောင်းလို့နားလို့ရှိရင်ဘယ်ဘက်နဲ့စောင်းပြီးတခါအိတ်လိုက်ဘယ်ဘက်ကညောင်းလို့အောင်းလို့ရှိရင်ညာဘက်နဲ့စောင်းပြီးတခါအိတ်လိုက်ဟိုဘက်ဒီဘယ်ဘက်မညာပြန်ပေါ့လေအဲဒီလိုရွှေပြောင်းပြီးအိတ်ရတဲ့အတွက် ချမ်းသာတဲ့နေကောင်းထိုင်သာမျိုးလေးလည်းပဲခံစားပြီးတော့နေမယ်လို့နှလုံးမသွင်းပါနဲ့တဲ့။နောက်ပြီးတော့မိရဒုက္ခနဲ့အေးရကနိုးနိုးချင်းအေးရမထားသေးဘဲမျက်စိကမှိန်ပြီးတော့ဒီလိုနေရာကြီးတာကိုတော့အေးမှိန်မထားသေးဘူး။နိုးတော့နိုးနေတာ။အဲဒီလိုလည်းပဲမှိန်ပြီးတော့နေရလို့ချမ်းသာတဲ့ဥစ္စာလေးလည်းပဲ သုံးသာမိဝဲမနေဘူးငါအဲ့ရနိုးနိုးချင်းထားမယ်ဆိုတဲ့စိတ်ကလေးထားပါတဲ့နိုးရည်သားနဲ့တကားတဲ့ထားထားအပြားထုတ်ရမှာမင်းတို့အဲဒီတော့အထုတ်ပါတယ်ဒါကတော့ဘောခဏတကြိုးဣတဲ့ခါကလာဩဝါဒပေးတာပါပဲလူယောဂီတွေလည်းဒီလိုပဲအထုတ်ရတယ်ဒီနေ့လုံးနေမှာအထုတ်နေညလုံးလည်းညမှာအထုတ်နေသို့တော့ညင်းတယ်လို့အချင်းကြတဲ့ခါကျတော့ကျမရေးလည်းရအောင်လို့သကောင်ရံတော့ လဲလဲလျောင်းအိပ်ခွေမြတ်စွာဘုရားကလည်းခွင့်ပြုထားပါတယ်အဲဒီမှာခဏတစ်ရုပ်လဲလျောင်းအိပ်ပေါ့မနေ့မှဥမာတနာဤထားမယ်နှစ်နာရီထားမယ်စသည်ဖြင့်နှလုံးသွင်းပြီးတော့အဲအရာနိုးတာနဲ့တခါလဲသင်္ခါပြီးတော့အိပ်မနေဘဲနဲ့တခါထပြီးတော့အာထုရမယ်တဲ့ဒါပြောပါတယ်လို့နောက်ပြီးတော့တရားနဲ့မဆက်တဲ့အခြားကိစ္စလေးတွေလည်းဩဝါဒပေးတာတွေပါတယ်

အဲတော့လောင်းကြလူကြကြည့်တော့ကိုယ်ကသွားနေကြလောင်းနေကြလူနေကြအိမ်နေရောက်တဲ့အခါမှာတချို့တရားဓမ္မလည်းသူကိစ္စတွေနဲ့သူဆိုတော့မမြင်မဲလဲနေတတ်တယ်တဲ့နှလုံးမသွင်းမိပဲလဲနေတတ်တယ်တဲ့အဲဒီလောကကလာကိုယ်ကစိတ်နေခမ်းမြင်းမြင်းနဲ့อืมမာမာနနဲ့ထောင်လွှားပြီးသွားလို့ရှိရင်ငါလာတာတော့ဘီးမဆိုင်ဘူးဆိုပြီးတော့ငါကဘီးမဆိုင်ဘူးဒီတရားဓမ္မတွေဘာဖြစ်တယ်လဲမသိဘူးဘယ်သူကငါရန်တိုင်းမှမသိဘူး ငါကြီးညိုဖို့မရဘူးကြီးညိုပြတ်သွားဝင်ရည်စသဖြင့်အဲဒီလိုစိတ်တွေရောက်ကုန်တာတဲ့ဒါကြောင့်အဲဒီလိုထောင်လွှားတဲ့မမာနာစိတ်မရှိဘဲနဲ့ဒီသင်လျော်တဲ့နှလုံးသွင်းဖြင့်သွားပါတဲ့ဒါလေးလည်းပါတယ်လို့သာသနာစကားသာရှိတယ်ရှင်မမောကလန်လည်းပဲသောတာပန်လည်းသောတာပန်ပဲညာလည်းပြုကားသာပဲရှိတယ် သာသနာဥပ္ပစာတွေကဒီဩဝါဒပေးထားတယ်အရေးကြီးတဲ့ဥစ္စာတစ်ခုပါပဲဟွန်းနောက်တစ်ခုကပါဘာပြောပြန်လဲဆိုတော့အငြင်းခုံဆန်းကျင်မဲ့စကားတွေပြောဆိုခြင်းမှာကြင်ကြောင်ပါတဲ့လာကြတယ်ဒါကတော့ဟိုတုန်းကလည်းသက်ဆိုင်ပါရဲ့ဒီဥစ္စာတော့ဒါကတော့သူတို့ကမူလကယမနာတွေကိုယမနာ ပုံနာတွေဇမနာပုံနာတွေဆိုတာအမနာယူသနာရှင်းတော့မှမပြောနဲ့အခုလည်းကိုယူသနာပဲကိုဗမာပြည်မှာဟိုမန်းလေးစီပဲဒီကနေပြီးပြည်ရင်ဟောတဲ့ပုံနာတွေဆိုတာရှိတယ်သူတို့ဇမနာပုံနာတွေဆိုသူတို့လည်းပဲအိန္ဒိယအလယ်ပိုင်းကတချို့လည်းပါပါမှာပါများသောအားဖြင့်တော့မဏိပူရစီကလည်းတူပါတယ်သိတောင်မှယမနာသိတောင်စစ်ပုံမရပါဘူးသူက ဗာရဏသီတို့ပဲတော့ဗေမနာတဲရှိဖို့မရပါဘူးမဏိပူရကတဲ့ဟိုအခြေပိုင်းကအိန္ဒိယအခြေပိုင်းအရှိဇာနာကဘုံသားတွေနဲ့တူပါတယ်ဒါပေမဲ့လို့သူတို့စိတ်နေနာမြင့်နေသူတို့သူတို့ယူနေသူတို့အမှန်ဆွဲလာဆွဲလာနေရှိကဗမာရှင်မြင်းကြီးတို့ကမင်းတို့မင်းကြီးလက်ထက်တုန်းကရှင်မြင်းကပဲဥစ္စာမိုင်းဘီရင်ဆိုတော့အမတန်ကိုတကူးရှိတဲ့ဘီရင်ပဲအမတန်ဩဇာနာရှိတဲ့ဘီရင်

အဲဒါဘုရားလက်ထက်ကမဟုတ်သေးဘူးဘုရားလက်ထက်တယ်အမှန်တမ်းနောက်ကြဘုရားလက်ထက်ကဆိုတော့ဘုရားကစပြီးတော့ပွင့်လာတော့ဗြဟ္မဏတွေကသူတို့ကလောကမှာလူရင်းကြယ်တွေပဲသူတို့ပဲဆရာလုပ်တဲ့နေရာတကာသူတို့ပဲတန်ကြီးအုပ်ချုပ်ရေးမှလည်းသူတို့ပဲဩဇာပေးဘရောဟိဘုံသားကြီးတွေပါလေဆိုတော့မင်းဆရာတွေသူတို့ပဲညွှန်ကြားနေတာမင်းတွေကသူတို့သူတို့ပြောတာကောင်းတယ်ဆိုတာတွေလုပ်နေရတာအဲဒါအမှန် အထက်တန်းကြပြီးတော့နေတဲ့အမျိုးတွေဖြစ်နေတာကိုသူတို့မျိုးတွေဖြစ်နေတော့ဒီသူနဲ့သက်တဲ့မိတ်ဆွေတွေအသည့်တွေကျုံမှာ ပေါ့ဒီမှာမောက္ကလာနဲ့သာရိပုတ္တရနဲ့သက်တဲ့ဇေမနာတွေကျုံမှာအဲဘုရားဘာသာမဟုတ်သေးတဲ့ဇေမနာတွေရှိနေဒီဇေမနာတွေနဲ့လည်းတွေ့ချင်းတွေ့မယ်လာပြီးတော့မေးချင်းလည်းမေးမယ်သူလာပြီးတော့မေးချင်းပဲဇေမဇေမောက္ကလာဘာဖြစ်လို့ဇေမနာယူစွန့်ပြီးတော့ရာကျူရတာလဲ

ကမ္မနာဇရာတွေလည်းပြောကျင်တာပြောတာပဲတရားတွေလည်းသူတို့ပြောကျင်တာတွေပြောအခုကာလဆိုရှင်းကလည်းကြေပြန်နေသတင်းစာတွေလည်းတောင်ရေးမြောက်ရေးရေးတာတွေရှိတယ်နာပေါ်တယ်သူကသတင်းစာဇရာတွေကတချို့တချို့သတင်းစာဇရာတွေကလောကရေးရာတွေရေးနေတော့တော်သားသူကဒီလိုမဟုတ်ဘူးသူကသာသနာတွင်ဝင်ပြီးတော့သူရေးတယ်သူတို့သူတို့နေရာလည်းမဟုတ်ပဲနဲ့သူတို့လည်းပဲ ပရိယာလည်းသူတို့ကောင်းမတတ်တာမဟုတ်ဘူးပရိပါလည်းသူတို့ကြာကြာနာနာအထုတာတာမဟုတ်ဒါပေမဲ့သူတို့ကဆရာကြီးလို့အဲသူတို့ကမှသဘာဝကြတယ်လို့လို့ဘာလို့လို့နဲ့သိကြည်ပဲသားတို့ကอืมအခုကလာတာမန်ပုဂ္ဂိုလ်တွေမပြောနဲ့ရှိကအရှင်မဘုရကောသားလို့လို့ထကရာဆရာကြီးတွေတော့ပယ်ချရည်တွေသူကတော့လုပ်နေတာတော့ပြောနေတော့တချို့သူတို့ကပယ်ကြတယ်ခါလဲဘုရားဟောပါဠိတော်မှမသိဘူးနောက်ပုဂ္ဂိုလ်တွေရေးထားတာမှလို့သူပယ်တာအပိဓာတော်ဘုရားဟောတွေဖြစ်နေသုသာ တခါစာရေးပြကြသူရေးတယ်သူကညီမဘုရဂောတာများဝိသုရိမေကျမ်းကြီးရေးတာသီလကစပြီးတော့ရေးလို့မှားတယ်ဆိုတာကိုသူကမှားတယ်လို့ကသီလကစပြီးတော့ရေးလို့အော်လို့တော့ဆိုတော့မဲခင်စေပါတိယသမာဓိဋ္ဌိကစတာပဲသူကသူသူသူယူစကိုသူကမဲခင်စေပါတိယသမာဓိဋ္ဌိကစတော့ပြီအမြင်မှန်ရဖို့လိုတယ်အမြင်မှန်အသိမှန်ရလို့ရှိရင် ကိုသီလတွေတမာတိတွေသူကသူပါလာပါတယ်လို့ဆိုတာတမာတိရှိအရေးကြီးတယ်ဆိုပြီးတော့သူကရေးတယ်ကိုသူကဘုရားမရှိတဲ့ပုဂ္ဂိုလ်တွေကသူကဟုတ်တယ်လို့လည်းအောက်မင်းပါပဲသူကစာရေးကောက်တာစာရေးကောက်တော့ဟုတ်သားပဲမဂ္ဂကြီးပါတမာတိတွေဟောတော့ဟုတ်သားပဲဒီလိုဖြစ်လာပါသူကသဲဟုတ်မလဲပြောရသော်ဘုရားကသီလဟောတယ်ဝိတ္တရိယမှာရှင်မဘုရားသာရေးတာကဒီ ပိလေပရိဒါနရောသပညောစိတ်တံပညင်းစာဘဝယအာတာပိနိကောဘိကုသောဣမဝိသတိယစတံဆိုတာဘုရားဟောပါဠိတော်ပဲဒါအစမုတ်တော်သာဟောတာမဟုတ်ဘူးဆိုတာဘုရားဟောပါဠိတော်သီလေသီလနဲ့ပဋိဌာယကြည်ရွေ့တယ်သူကသီလနဲ့ရှင်းဥစွာကြည်ရွေ့တယ်သူကပါဠိတော်ကဘယ်သူမှချက်ထွေတာမဟုတ်ဘူးอืมစိတ်တံစသမာဓိကို၎င်းစိတ်တံစစိတ်ကို၎င်းစိတ်စသမာဓိပါပဲစိတ်ကစိတ်ကို၎င်းဝါသမာဓိကို၎င်းပညင်းစာ ပညာကိုတော့ဘာဝေယံဘာဝေယံတော့ပွားစီရမယ်လူဒီလိုဆိုတဲ့ပုစာအဲ့ဒါကိုဝိသုရိမဲ့ရှင်မောတဝတ္တကဖွင့်လာတယ်သီလကိုခြေဥစွာတည်ရမယ်ဆိုတဲ့ရင်သီလကိုခြေဥစွာဘယ်လိုတည်ရမလဲဆိုပြီးသီလပြည့်စုံမှုနေရှင်ဘုရားဘောသာဖွင့်ပြီးတော့မှတမာရီတမာရီဆိုတာဘာလဲဆိုပြီးတော့ဒါလည်းအပင်ကြီးတောင်တမာရီစုံလို့ပါဖွင့်တော့ပြီးတော့မှပညာကပညာဆိုတာဘာလဲဆိုပြီးတော့ ခန္ဓာအာရဏဓာသစ္စာအိန္ဒြေပိစ္ဆသမုပ္ပါနဲ့သုတ္တမယပညာတွေရှင်းဥစွာပြပြီးတော့နောက်ဘာဝနာမြတ်ပညာနဲ့တတိပုတ္တိကစပြီးတော့အရဟတမေဉာဏ်တရားအကုန်လုံးပြသွားသူကစုံလို့ပါတော့အဲ့ဒါကိုကိုစာရေးဆရာကြီးကသူကသူစိတ်ကူးတဲ့သူရေးတာအဲရှင်ဘုရားကသီလကစပြီးတော့တရားအထုတ်ပုံကိုပြလို့မှားတယ်တဲ့သူကပြောတယ် နေတော့အရှင်ဘုရကောသားတွေမကဘူးပီလီပိဋ္ဌာနရောကိုဟောတဲ့ဖရာလည်းမှားတာကိုသူပြောတယ်လို့ဆိုရင်ဒီလိုရှေ့တယ်သူက။အော်မြတ်စွာဘုရားလက်ထက်ကယဟတဘကမြတ်စွာဘုရားစီသွားပြီးတော့တရားတောင်းတယ်။တရားတောင်းတော့သတ္တမတိယဥဒ္ဒီယအာရိမေဝဝီတော်ရေဟိကုသလနာကုသလေသူတမေသူ ကောစာရိကုသလနာဓမ္မနာပိလင်းစာသူဝိတုဒ္ဒဒိဋ္ဌိစာဥစုစာဥဒ္ဒိယจิตာဥဒ္ဒိယတသမထိုသောသင်ကအချင်းချုပ်အားဖြင့်ကမ္မထာတရားဟောတော်မူပါဟုတောင်းပန်သောအကြောင်းကြောင့်ကုသလေသူဓမေသူကုသိုလ်တရားတို့၌အာရိမေဝအစာပိုင်းကိုသာလျှင်ဝိတော်ရေဟိရှိဥစွာသုတ်သင်လေဥလော ကုသိုလ်တရားတွေအများတွေကအစပိုင်းကိုရှိဥစွာလို့တဲ့အလုပ်ပေးတာကိုသူကဥပမာဥဒ္ဒိုက်တစ်ခုဆောက်မယ်ဆိုရင်ရှိဥစွာဥမြစ်ကစာချရမှာဥမြစ်ကရှိဥစွာချမှာပြင်မယ်ဥမြစ်မချသေးဘဲနဲ့ဟိုအထက်ထက်ကစလို့လို့ဖြစ်ဘူးသေးဆိုတော့အမိုးကစားလို့ရင်သားမဖြစ်သေးတာပဲသူကဘယ်နဲ့ဥမြစ်ချအောင်မှပြင်အိမ်ဆောက်မယ်ဆိုရင်လည်းရှိဥစွာအဲဒီတိုင်တို့ဘာလို့စိုက် စိုက်ဖို့ရအခုကလာတော့ဥက္ခဏကလေးတွေပါလေခံရတယ်ဒါအရင်တော့ခေါင်းမိုးကစားလို့လို့ပဲဖြစ်နေမှာတော့လို့အခြေကစားပြီးတော့လို့ဘုရားတယ်လည်းဒီလိုပဲအခြေကစားလို့အဲဒါလိုပဲတရားအားထုတ်ခြင်းလို့ရှိရင်ကုသိုလ်တရားတွေဆိုတာသီလလည်းရှိတယ်သမာဓိလည်းရှိတယ်ပညာလည်းရှိတယ်အများကြီးရှိပါတယ်အဲ့ဒီ

အယူသည်လင်းသူဤသုဒ္ဓသူဤသုဒ္ဓကောင်းစွာစင်ကြယ်ဟောဒီအဲဒိဋ္ဌိစအယူသည်လင်းဥစုကဖြောက်မှသည်ဟောဒီကြီးသီလစင်ကြယ်ရမယ်အဲဒါပထမပိုင်းနဲ့ဒါတော့ပြီးတော့သီလစင်ကြယ်ရုံနဲ့မကောက်အယူလေးလည်းမှအောင်ပါလေဒါကလည်းရေးကြည့်တယ်ကံကံရဲ့အကျိုးယုံကြည်တဲ့အယူလေးကြားလျက်ရှိအောင်ပါတဲ့

သီလနိဗ္ဗာယအဲသီလေပဋိဌာယသတ္တာရောဓမေဘာဝေယသည်အဲဒီကနောက်တော့ကိုသီလမာတိသီလကသီလကိုအမိပြုပြီးတော့လေးပါးသောတရားတွေပွားပါလေတဲ့ဘာတွေတော့ဆိုတော့ကာယ ानु ပသနာဝေဒနာ ानु ပသနာစိတ္တ ानु ပသနာဓမ္မ ानु ပသနာသတိဋ္ဌာန်တရား၄ပါးပါပဲအဲ သီလစင်ကြယ်လို့စာပိုင်းကပြည့်စုံသွားလို့ရှိရင်စာပိုင်းကပြည့်စုံပြီးတော့သွားလို့ရှိရင်ဖြင့်သတိဓာလေးပါးတရားပေါ်ပါလေတော့ဆိုရင်သာပြာဟောတာအဲဒါခုနကဆရာကြီးရေးတဲ့အတိုင်းဆိုရင်ဖြင့်သီလကစပြီးဟောတဲ့အတွက်ဘုရားလည်းမှားရဘူးလို့ပြင်တာဘောသုစာသူကသမားတွေဝိပဿနာကစလို့အောင်မယ်သူကပြောတာဟုတ်သုစာဝိပဿနာကစလို့အောင်ပါတယ်သူအဲမဟုတ်တဲ့ဥစ္စာကြီးအဲဒါကြောင့်

အောင်မြင်မြင်သူပြောနိုင်တယ်သူပြောသမျှလည်းလူတိုင်းလူတိုင်းကယုံနေစဉ်အဲ့ဒါသွားပြီးဆိုတော့အကုသိုလ်တွေသိညာတာပဲဒီဆိုတော့အမှန်တရားသိကြည့်အဲ့တော့ဘုရားလက်ထက်ကဆိုတော့ပြောကြမရှိဘူးငင်းကုန်တွေရှိမှာပါအဲ့ဒါကြောင့်အဲဒီတော့ငင်းကုန်တွေတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကငင်းနေလို့တော့မရှိဘူးငင်းဘာဖြစ်မလဲဆိုလို့ချင်းစကားတွေများလာလိမ့်မယ်ကထာပါဟုံလားစကားတွေများစကားများရင်ဘာဖြစ်တော့ ဥဒေစာဖြစ်လိမ့်မယ်စိတ်ကြလို့မယ်တဲ့သူကကိုတင်းကမ္မထန်တရားတဲ့မနေဘူးတဲ့ဟုတ်တယ်ညီရကုံရမှာတော့ဟိုလူနဲ့ဟိုလူပြောတဲ့စကားလည်းနားထောင်ရတယ်အဲသူပြောတဲ့စကားမှားယွင်းတာတွေလည်းအပြစ်တွေလည်းလိုက်ရှားတယ်ပြီးတော့သူပြည့်လဲအောင်လို့ပြောဝရလည်းပဲအကြောင်းလည်းလိုက်ရှားတော့အလုပ်တွေပြည့်နေတာပေါ့သုံးစားပြည့်တယ်သူပြည့်တယ်လို့သာအဲဒီတော့ဥဒေစာစိတ်ကြလို့မယ်တဲ့သူကစိတ်ကြလို့ရင်ဘာဖြစ်တော့အာရာသမာရိမှာသမာရိကဝေးပြီတဲ့သမာရိမဖြစ်တော့ဘူးတဲ့အဲ ကိုယ်အားလေးကိုအားထုတ်ပြီးတော့နေရာမှာလူရင်းတော့တရားထုတ်တဲ့ပုဂ္ဂိုလ်အပြင်ဘက်ကစကားတွေပါပြီးဘာမှမကြားတာကောင်းတာပါပဲအပြင်ကအားတွေကြားလို့ချင်းဟိုသွားစဉ်းစားတာနဲ့စိတ်စိတ်ကကြားလို့သမာဓိပြည့်အဲဒါကြောင့်သမာဓိပြည့်ပြလိမ့်မယ်တဲ့ပြီးတော့ဆန့်ကျင်ပဲဖြစ်တဲ့ငင်းစရာခုံစရာစကားတွေလည်းရှောင်ကျင်ပါလေလို့မြတ်စွာဘုရားကဟောကြတယ်ဒါတော့ရှိရလဲသုံးကြအခုလဲသုံးကြတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေ တရားထုံးနေစဉ်ခါတော့ဖြင့်မငြင်းရမကုန်ရမှာပဲလူတူကြောင့်လည်းတွေ့ပြီးကြလားဒီတော့အငင်းခုန်နေပြောနေရင်တော့ပြက်မှာပဲဒါမတွေ့ဘဲနဲ့စိတ်ထဲကနေပြီးစိတ်ကူးပြီးတော့ညင်းတာလည်းရှိသေးတယ်ဒါလည်းရှိတယ်သူကတရားထုံးနေရင်ကိုယ်ကသဘောကျတဲ့အချက်တွေတွေ့တော့ဟိုသဘောမကျတဲ့ပုံကိုယ်တွေရှိကအဲစကားပြောဘူးဆိုဘူးဆွေးနွေးဘူးတဲ့ပုံကိုယ်တွေအကြောင်းပြုပြီးတော့အဲ့ဒီမှာသွားပြီးတော့တရားတွေဟောနေတတ်တယ်ဟိုလူတွေနဲ့သွားပြီးအပြိုင်ညင်းခုန်နေတတ်တယ်ဒါလည်းရှိသေးတယ်သူကစိတ်ထဲက အဲ့ဒါတွေလည်းမလုံးမတော်မှတရားထုတ်နေရင်ဟိုဟွာလူတယောက်တည်းတွေ့ဘူးရတော့သိနေကြည့်ဘူးတရားထုတ်တဲ့ကစိတ်ကူးနဲ့ကတော့တွေ့တယ်သူဟိုလူနဲ့သွားတွေ့လိုက်ဟိုလူသွားစကားပြောလိုက်ဟိုလူသွားတရားဟောလိုက်ဟိုတရားညင်းလိုက်ဒီတရားညင်းလိုက်သွားလုံးနေအဲ့ဒါသမာဓိဖြစ်တယ်မလုံးနဲ့အဲ့ဒါညသာတရားဩဝါဒဒါအပေါ်နှစ်ခုခုနကသုံးကံရမှာစိတ်နေမြင့်ပြီးတော့မသွားဘူးဟိုစကားတွေအငင်းကုန်နေလည်းမပြောဘူးဒါလေးနှစ်ခုပေးပါတယ် ဒါအခုကာလညာယောဂီတွေနဲ့အကုန်လုံးဆိုင်ပါတယ်ဒါအသုံးကျတဲ့ဥစ္စာတွေပါပဲအနောက်ပြီးတော့မှရှင်မမောဂလံကမြတ်စွာဘုရားကိုလျှောက်တယ်ဂိတဝဒနုခောဗန္တိဘိက္ခုသံခိတေနာဒနာသင်္ခယဝိမု ക്ത ဟောတိအစ္ဆန္ဒနေတောအစ္ဆန္ဒယောကေခေမိအစ္ဆန္ဒဇမစာရီအစ္ဆန္ဒဇမစာရီ သစ်ထောဒေဝမနုဿာနံအစ္ဆန္ဒဗြဟ္မာစာရိအစ္ဆန္ဒပရိယအစ္ဆန္ဒပရိယောသာနောသစ်ထောဒေဝမနုဿာနံဗန္တိမြတ်စွာဘုရားကိတဝတာပဲမြလောက်ဖြင့်ဘိက္ခုယဟန်ဤသံဃေတနာချင်းညဝမြတ်တာသင်္ကယဝိမုတ်တော်တနာကုံရနိဗ္ဗာန်၌လွတ်မြောက်သည်ဟောတိဖြစ်ပါသည်မြတ်စွာဘုရားတဲ့။မာတရားအကျင့်ပြိပါကိုမေးတယ် ဘယ်များလောက်ကျင့်လို့ရှိရင်တဲ့ကျင့်ကြုတ်အားဖြင့်ဘယ်များလောက်ကျင့်လို့ရှိရင်ဖြင့်တဏှာကုံရာနိဗ္ဗာန်ရောက်ပြီးတော့လွတ်မြောက်သွားပါပဲလေတဲ့ရဟန္တာဖြစ်သွားပါပဲလို့ဆိုလိုပါတယ်။ဗာနေမြတ်စွာဘုရားဘိက္ခုယဟန်သည်သံဃိတနာကျင့်ရခြင်းဆိုလင်ဂိတဝဒပဲများလောက်ဖြင့်တဏှာပင်ခရဝိမုဒ္ဒောတဏှာကုံရာနိဗ္ဗာန်၌လွတ်မြောက်သည်ဟောတိဖြစ်ပါသည်။ဣသနာယောဂဣသန္တာ နေထောစင်စစ်ပြီးဆုံးခြင်းရှိသည်အစ္ဆနာနေထောပျက်စီးခြင်းတို့သောအဆုံးကိုလွန်၍စင်စစ်ပြီးဆုံးခြင်းရှိသည်ဟောဒီဖြစ်ပါသည်ရှင်ဘုရားတဲ့စင်စစ်အစ္ဆန္ဒပုဂ္ဂိုလ်ဗရဏက်ဆိုတော့ပျက်စီးခြင်းတို့သောအဆုံးပိုင်းခြားကိုလွန်သည်တဲ့ပျက်စီးခြင်းဆုံးပိုင်းခြားမရှိတော့ဘူးပေါ့လေဒါကမပြတ်တော့ဘူးတခါလဲအစင်ထာဝရပြီးသွားတယ်ဆိုရင် ပျက်စီးခြင်းကိုလွန်းနေပြီပျက်စီးခြင်းမရှိဘူးလို့ဆိုတယ်အဲဒီပျက်စီးခြင်းမရှိတဲ့ဥစ္စာဟာစင်စစ်မှန်ဖြစ်နေတာပါပဲဒါကြောင့်ဗမာစကားမှာစင်စစ်လိုပဲပြန်ကြပါတယ်စင်စစ်ပြီးဆုံးတာပဲအခုလောကမှာအလုပ်တွေရှိတယ်အလုပ်တွေသူကအစိတ်ပိုင်းနဲ့သူကသူပြီးတော့ပြီးတာပါပဲဥပမာလေယာကိုင်းညွှန်လုပ်တဲ့ပုံကိုယ်တွေဆိုတော့ အဲလျာကဲညွတ်သူ့အချိန်ခါနဲ့ဒါလည်းထွန်ရက်စိုက်ပြိုပြီးသွားပြီအလုပ်ပြီးသွားပြီလို့ဆိုရတာပေါ့နောက်မလုပ်ရဘူးလားမေဟာလုပ်အောင်မယ်နောက်ဟိုသဘာသိမ့်အောင်မယ်တခါသဘာသိမ့်လိုက်ကြပြီတခါသဘာတွေရှင်းတဲ့ခါကလာနေပြုပြီးတော့သဘာတွေအကုန်လုံးอืมကဲတဲ့ကိုယ်တော်နဲ့ပါလေထည့်ပြုသိမ့်ပြီးသွားပြီအဲတော့သဘာသိမ့်တဲ့အလုပ်ပြီးသွားပြီလို့ဆိုရတယ် ဒါရင်နောက်မလုပ်ရဘူးလားပြီးပြီလားဆိုဘယ်ဟုတ်မလဲတော့ကြမဟုတ်ကြလို့ရှိရင်တစ်ခါဒီလိုထွန်းအားဆက်ရပြူအောင်မလုပ်အောင်အဲဒီလိုဘယ်တော့မှမပြီးဘူးသူကဒါကလေယာကိုင်းညွတ်လုပ်တဲ့ပုဂ္ဂိုလ်တွေဒီပြင်လုပ်တယ်လေဒီလိုကြီးတဲ့ပဲဘယ်မှမပြီးဘူးအဲဒီအဆောက်အဦတွေပါလေလုပ်တဲ့ပုဂ္ဂိုလ်ကလည်းအဆောက်အဦကြီးတစ်ခုဆောက်လို့ပြီးသွားပြီဆိုပြီးပြီလားပြီးပြီမလုပ်ရတော့ဘူးလားဘယ်ဟုတ်မလဲဒီဆောက်အဦတစ်ခုပြီးဟိုဆောက်အဦတစ်ခုလုပ်အောင်မယ်ဒီ အရာရှိပိုင်းပဲပဲကလုံးတဲ့ပုဂ္ဂိုလ်တွေလည်းနေ့စဉ်နေ့စဉ်သွားပြီးတော့အလုပ်ကလေးတွေလုပ်ကြရတယ်သူကအလုပ်ကလေးတွေသူအပိုင်းလေးတွေတော့ရှိတာပေါ့လေမှုကင်းကိစ္စလေးတွေတခုပြီးသွားပြီးနာတခုပြီးသွားပြီးပြီးလို့ဒါနောက်မလုပ်ရတော့ဘူးလားဘယ်ဟုတ်မလဲတခုပြီးနောက်တခုရှိတာပဲနောက်တခုရှိတာပဲသူကနေလုံနေရတာအဲအလုပ်အလုပ်ကရာထူးရှိတဲ့ညကာလပါလုံးဒီလုပ်တွေကလုံနေရတာစာရေးတောင်းရင်နေထိုင်ရေးအလုပ်တွေ အများအားလုံးနေရတာပဲသေမပဲတခါလဲသေသွားမှပဲပြီးတော့တာပဲသေသွားရင်လည်းပြီးပြီလားလို့မေးကြရှိသေးနေသွားလည်းမပြီးသေးဘူးသေပြီးတဲ့နောက်ဘဝလည်းသူသာသာရေးတော်ရင်နေထိုင်ရင်နောက်ဘဝလည်းလောရပြန်တာပဲမပြီးပါဘူးလူတွေလည်းမပြီးဘူးတိရစ္ဆာန်တွေလည်းမပြီးဘူးငှက်တင်များကြီးပါလားငှက်တင်များမနဲ့လင်းကလေးကစပြီးတော့စာလေးတွေရှာကြရတယ်သူစာလေးစားလို့ဒီနေ့သာစားတော့ပြီးသွားရှာလို့ရပြီးရောလားဆို ညကြအိတ်မနေ့ကြတခါရှားကြတာပဲနှစ်ပြင်ကလည်းရှားနှစ်ပြင်ကလည်းရှားနောက်ရှားနေတယ်လို့မပြီးနိုင်ဘူးဒီဘဝကသေသွားလို့နောက်ဘဝကြလည်းဒီလိုရှားနေအောင်ပါဘယ်တော့မှမပြီးဘူးသူကဒါကြောင့်မို့အဲ့ဒါကစင်စစ်ပြီးတာမခေါ်ဘူးတဲ့ဒီဥစ္စာတွေကတော့အခုမြတ်စွာဘုရားဤသာသနာမှာတော့ကိုတရားထုတ်လိုက်ရင်အရဟတမေရတကိုရောက်ရင်ပြီးတယ်နောက်လုံးကြမရှိဘူးဘာမှကလုံးကြမရှိတော့လုံးချင်ပါပဲဒုက္ခရစေအောင်ဆိုတော့မှမရှိတော့ကုန်နေပြီလို့ကကုန်းသွားပြီမရှိတော့ အလုံး၄ဆင့်ပဲရှိတယ်ပထမဆင့်ဒုတိယဆင့်တတိယဆင့်သုတ္ထဆင့်ပြီးသွားတယ်အာလောကဘက်ကတော့ပညာသင်ကြားလည်းပဲမဆုံးနိုင်ပါဘူးပညာတွေလိုက်လို့ကိုမဆုံးနိုင်အဲဒီတရားဘက်ကဖြစ်ရင်သောတာပတိမေဖို့တဆင့်သရဏိမေဖို့တဆင့်နာယိမေဖို့တဆင့်အရဟတမေဖို့တဆင့်၄ဆင့်ပဲရှိတယ်အဲဒီ၄ဆင့်အထုတ်ပြီးရင်ပြီးပါပြီနောက်လုံးစရာမရှိပါဘူးဒါကြောင့်ခုနောက်ဆုံးအရဟတမေအရဟတကိုရောက်ပြီးတော့ပြီးတဲ့အဆင့်ကိုမေးတယ် သစ္စာနာနေတော့စင်စစ်ပြီးဆုံးရင်ရှိသည်ဟောဒီဖြစ်ပါသည်ရှင်ဗျာတဲ့အချင်းညုပ်ဆိုလို့ရှိရင်ဘယ်လောက်နဲ့ပြီးပါတော့သစ္စာနာယောဂိခေမီစင်စစ်ဘေးရန်ငြိမ့်သည်ဟောဒီဖြစ်ပါသည်ရှင်ဗျာအဲယောဂဆိုတဲ့ဘေးရန်အတည်းနဲ့ရှင်တွဲမှုတွေငြိမ့်တယ်ဆိုတော့ကိုဘေးရန်အတည်းကင်းတာပါပဲဒုရုပ်ဆိုရင်သာပါပဲဘေးရန်အတည်းဘေးရန်အတည်းခါသိရင်ကုန်ငြိမ့်တယ်ဆိုတာဘယ်လောက် ကျင့်ဖြစ်ပါသလဲသစ္စာနာပြမဇာတိစင်စင်များသောကျင့်ကိုကျင့်သောပုဂ္ဂိုလ်မြည်သည်ဟောသည်ဖြစ်ပါသတည်းရှင်ဗျာတဲ့မြတ်သောကျင့်ကျင့်တာလည်းပဲဆိုခါခါသိနေရောညရောနာရီတိုင်းနာရီတိုင်းမိနစ်တိုင်းစက္ကန့်တိုင်းဘယ်ချိန်မှမြတ်သောကျင့်ကလွတ်နေတဲ့အချိန်မရှိဘဲနဲ့အများအားမြတ်သောကျင့်ပြီးတော့ဒီဘဝသာမဟုတ်ဘူးနောက်လည်းပဲဒီခါလဲ အဲမြတ်သောအကျင့်ကနေမပြတ်မစည်းပဲနဲ့အမြဲတမ်းတည်သွားတာဘယ်လောက်ကျင့်ဖြင့်ပြည့်စုံပါတော့လို့သစ္ဆန္တာပရိယောသန်တော်စင်စစ်ပြည့်စုံခြင်းရှိပြီးဟောဒီဖြစ်ပါသည်နိအတူတူပါပဲလိဋ္ဌာကလည်းပဲပါဠိလိုကတော့ကိစ္စပြီးတာဘလို့ပရိယောသနာကတော့သုံးတာလို့ကတော့လမ်းဆုံးလို့ဒီလိုတစ်ခုအရာဝတ္ထုရဲ့ဟိုဘက်အဆုံးလို့သာဟောတယ်လား ဗမာလူကတော့ပြီးတယ်ဆုံးတယ်အတူတူပဲဖြစ်နေဒီဝမနုဿာနံနလူတို့တွင်ဝါနလူတို့တဲ့ပေထောမြတ်သောပုဂ္ဂိုလ်သည်ဟောတိဖြစ်ပါသည်ရှင်ဗျာနလူထဲမှာမြတ်တဲ့ဉာဏပုဂ္ဂိုလ်ဘယ်လောက်ကြည့်ရင်ဖြစ်ပါသလဲအချင်းချုပ်ဖြစ်မှုမြတ်စွာဘုရားဟောတော်မူပါလို့ဒီလိုအိဗယ်နဲ့ကြည်ပြီးတော့ရှင်မမောဂလံကလျှောက်ထားပါတယ် အဲ့ဒါရှင်မမောဝလန်ကလည်းဒီတုတ်ကိုလျှောက်ထားလို့မြတ်စွာဘုရားဒီတုတ်ကိုဟောတယ်ကြာမင်းကလည်းဒီတုတ်ကိုလျှောက်ထားဘူးတယ်ကြာမင်းနဲ့၆ပုံရင်တူးတယ်သူကအဲ့ဒါရောပြီးတော့ဟောရမှာကြာမင်းလျှောက်တာကနောက်ကြတယ်ရှင်မမောဝလန်လျှောက်တာကတော့မြတ်စွာဘုရားရာဇီကိုရောက်ပါရှိတယ်တဝါရလေးတယ်ဘုရားတဝါရတဝါမှာတစ်နှစ်တောင်မပြည့်သေးဘူးကွာတဘူရွယ်လာတယ်ဘူရဲလာမှ9ရက်အတွင်းဖြစ်မှာပဲ ၄ရက်၂ရက်၃ရက်၄ရက်အတွင်းလားအဆုံးမ9ရက်နေလားတော့ပြောတာဘူးလားတော့အဲ့ဒီဒီဘုရားလောက်ကန်9ရက်ဘုရားကကဆုံလာကနေပြီးဘုရားပြလာတာကဆုံလာမရောက်သေးဘူးတစ်နှစ်တောင်မကြည့်သေးဘူးလားဉာဏ်နာရှိကြတဲ့တရားပါနကြမင်းလျှောက်တာကလည်းနောက်ဘာဝတိတိဝိသကလူတဲ့ ဝိသကရတကြောင်းမှာသတင်းသုံးနေတဲ့ခါကာလမှာကြာမင်းကလာလျှောက်ဒါတော်တော်နောက်ကြပါလေဒီခါမှာကျောင်းတော်ကြီးအလေကောင်ကထိတ်ကကျောင်းဦးကနေပြီးတော့လေကောင်ကမြတ်စွာဘုရားရဲ့နေရာအခန်းလက်ရဘက်ကရှင်သာရိပုတ္တရာရဲ့သတင်း300အခန်းလက်ဝဲဘက်ကရှင်မာဘောဂလန်ရဲ့သတင်း300အခန်းဆိုရှိတာအဲဒီလိုရှိနေတော့ ဒီနေ့သောအခါကာလမှာကြားမင်းကဥယျင်ပျော်ပွဲခံဖို့ရထွက်လာဥယျင်ပျော်ပွဲခံဖို့ရအတီးမှုတ်တယ်အပိုင်းဝိုင်းနေတဲ့ပေါ်လေးလို့သာလူပြေတောင်မှကြီးကဘယင်တွေထွက်လို့ရှိရင်ကြီးကျယ်ခမ်းနားတွေပဲအော်အခုကဥယျင်တော်ထွက်တယ်ဆိုတော့အနာဘောပျော်ပါးတွေတူကြီးရတွေကားခုံနေတယ်အမနာကိုခမ်းခမ်းနားနားကြီးထွက်လာ

ဘယ်လိုများဖြစ်မလဲမသိဘူးဒါလေးသိကျင်တယ်သူတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းသိကျင်တယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်ပါသာဘာမှမသိသေးဘူးဆိုရင်သူတို့ကတော်တော်လေးရက်ကလေးပါလေကြားလိုက်ရင်သိသိကျင်တယ်ဝိပဿနာဉာဏ်လေးသာဘယ်လိုဖြစ်တာပါလိမ့်မလို့သိကျင်တယ်ကုရိယဉာဏ်ကဘယ်လိုဖြစ်ပါလိမ့်သောတာပတိမေဖို့ဘယ်လိုဖြစ်ပါလိမ့်ဒါလေးသိကျင်တယ်ပြောဟောစီရင်တယ် a adad ie bụ ya gwụnwre nye ahụdalli အဲ့ဒါနောက်ခတ်တူလူလေးတွေကလည်းရှိတယ်သူစိတ်ကူးပြီးတော့လည်းရောက်တတ်တယ်ခတ်တူလူလေးတွေဖြစ်တာနဲ့ဟာငါတော့သောတာပန်ဖြစ်ပြီဆိုပြီးတော့တရားအမထုတ်ပဲနေနေတာတည့်ရမှာပေါ့ဒါကြောင့်မို့ရှေ့ဖြစ်မဲ့တရားတွေဆိုတာတည်းမဟောရဘူးတည်းမဟောရဘူးနည်းနည်းလေးတော့ပဲတရားတရားဖြစ်ပါသေးတော့ဆိုပြီးတော့နည်းနည်းမသိမဲ့သားမသိမချာလေးတွေတော့တခါတခါထဲထဲဟောပါတယ်သူချာတိတိကျကျမဟုတ်တိတိကျကျပဲကြမှာဟောတော့ဆိုတော့ဉာဏ်စဉ်တရားကျတော့အကုန်လုံးဟောတယ်တိတိကျကျပဲဟောတယ် ဒါပေမဲ့ဒီတရားအထုကသာပုဂ္ဂိုလ်တွေသိကျင်တယ်အဲလမ်းဆုံးလေးသွားမယ်ကိုသွားမယ်လမ်းလေးသူကသိကျင်တယ်သိတိုင်းကောင်းတယ်လို့သူကထင်တာပေါ့အခုတရားမင်းကလည်းပဲဟောသောတာပန်ဖြစ်နေတော့ယဟနာဖြစ်ဆိုတာဘယ်လောက်အားထုတ်ရင်ဖြင့်ဖြစ်မှာပါလိမ့်မလို့ယဟနာဖြစ်တော့ဘယ်လိုများဖြစ်မှာပါလိမ့်မယ်ဘယ်လောက်သိရမှာပါလိမ့်မလဲဒါလေးသူသိကျင်တော့သူစိတ်ကူးထဲမှာသဘောကျတယ်အင်းနေရာကျတာပဲတဲကောင်းတဲ့စိတ်ကူးပဲဒါလေး မြတ်စွာဘုရားကသွားမေးဦးမဖြစ်မှာတဲ့ဒီဥစ္စာမမေးပဲနဲ့နောက်မှဆိုပြီးတော့ထားလို့ရှိရင်မေ့သွားအောင်ပဲတဲ့ကိစ္စတွေနတ်ပြည်မှာတဲမေ့ကြတယ်များတယ်ဆိုတာကိုမေ့ကြတယ်များတယ်တဲ့ဆိုအဲလူပြင်မှာလို့မဟုတ်ဘူးတဲ့လူပြင်မှာတော့ပြောစရာပါးစရာဆိုတာနည်းနည်းပါးပါးပဲရှိပါတယ်ပြောပွဲတွေပါတယ်လုပ်တဲ့ခါတော့ရှိသဖြင့်ခါကတော့ မေးကြတယ်နည်းနည်းပဲရှိပါတယ်သိမများဘူး။အဲနတ်ပြည်မှာတော့ခါခါသိမေးလျော့တာတွေများနေတယ်ကြော်စရာပါစရာတွေကများနေအာယုန်တွေကအစတုန်းကတရားစိတ်ကလေးရှိနေမယ်တော့ကြဟိုအာယုန်နဲ့တွေ့လို့ရှိရင်အာယုန်တွေတဲ့ရောက်တာမေ့သွားတရားထဲမှာစိတ်ကူးလို့မပေါ်ဘူးတဲ့သူကအဲဒီတော့ဒီတိုင်းမမေးဘဲနဲ့ထားလို့ရှိရင်တော့ကြငါဒီစိတ်ကူးလေးကြောက်သွားတော့မယ်မနာကောင်းတဲ့စိတ်ကူးလေးသာတော့ခေါ်လို့ရမှာမဟုတ်တော့ဘူး နေတော့ခုချက်ချင်းကသွားပြီးတော့မြတ်စွာဘုရားရှောက်ဦးမှာပဲလို့သူသိကူးဖြစ်တာပေါ့တချို့ကပြောကြတယ်ငါကုသိုလ်ကောင်းမှုတွေသာပြုတရားထုတ်နေကြမလိုပါဘူးတဲ့နတ်ပြည်ရောက်တဲ့ခါကာလကျရင်အဲဒီမှာသောတာပန်ဖြစ်ဖို့ကလွယ်ပါသေးတယ်လို့ပဲလို့ပြောကြတယ်ဟွန်းခဲရင်ပါလိမ့်မယ်သူကလွယ်မယ်ဟုတ်ဘူးနဲ့သူကဘာလို့လဲဆိုတော့ လူပြင်မှာတောင်မပြောပါနေရတဲ့ခါတရားအမထုံနိုင်မဲနဲ့ဖြစ်နေတာလူပြင်မှာလည်းလုပ်ငန်းငန်းတွေဆောင်းတာတွေကလုပ်ငန်းဆောင်းတာတွေအဆင်ပြေအစသာရာတွေကြီးပွားချမ်းသာလို့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေတိတ်တတိမရဘူးတရားထုတ်ကြတာအဲဒီမရောက်မအားဘူးဟိုကိစ္စအကြီးဒီကိစ္စအကြီးတချို့စိတ်ဆန္ဒလေးအနည်းငယ်ရှိကြပါတယ်တရားထုတ်လို့တဲ့စိတ်လေးဒါမှလည်းကိစ္စတွေကများတယ်ဟိုကကြောက်ကြတယ်ဒီကမအားသေးဘူးမအားသေးဘူးကြက်တွေရွှေ့ရွှေ့ပြီးတော့ကြတော့ကုန်သွား နာပြည်မှာကြော်စရာပါးစရာတွေအမှန်များနေတာပဲမေ့စရာတွေအမှန်များပြီးတော့နေတာမေ့မှာအဲပုထုဇဉ်ဖြစ်နေနာပြည်ရောက်သွားလို့ချင်းသောတာပန်ဖြစ်ဖို့ဝေးစွာတကယ်တည်းမှာပဲအဲဒီကတည်တဲ့ခါကျရင်ဘယ်လေးပါမကြရင်ကံကောင်းမဲ့သူဟာနာကြောက်ရကောင်းတယ်လို့အဲဒါကြောင့်လူပြည်မှာခွင့်သာတဲ့ကံတရားထုတ်ဖို့ရည်ကြည်ပါတယ်အဲဒီဂျာမင်းကဒီကဥယျာဉ်ပျော်ပွဲခံဖို့ရသွားရင် ဥယျင်တကားမှာဆိုတာပဲဧကပုံတရိကဆိုတဲ့ဥယျင်တကားမှာဥယျင်နိဗ္ဗာန်ရောက်တာနဲ့တူပါတယ်တကားဝအဲဒီကနေပြီးတော့သူဧရာဝံဆက်ဆင်ပေါ်ကနေပြီးတော့ရုပ်ကနေဆိုနတ်တကိုးနဲ့ဘုရားထံရောက်လာတာပေါ့ဟိုကနတ်တွေကတိကျမှုကြနဲ့ကာကြခွန်ကြလုံးနေဘုရားမင်းဘယ်သွားလိုက်တယ်တော့သိပုံမပေါ်ဘူးသူတို့သူတယောက်တည်းပဲရုပ်ကနေကြောက်တယ်ဒါပေမဲ့ဟိုမှာတော့အချိန်မပြတ်တော့တီးမှုကခုန်နေကြပုံပေါ်တယ်

ကြမင်းဟောလို့ဣဒဒေဝနာမိန်ဒအာလုပုကြမင်းလို့ဒီလိုခေါ်တာပဲထူပါတယ်မှာတော့ဣဒမောဂလာနာဘိက္ခုဒီလိုဟောပါတယ်မောဂလာလို့ခေါ်ပြီးတော့ဟောတာဒါတော့ပဲထူတယ်ဒီသုံးသုတ်ကတော့အကုန်လုံးဒီခေါ်တဲ့နာမည်လေးတော့ကိုထုတ်ပြီးတော့ဒီပြည့်တရားသားတွေအကုန်လုံးတူတူပဲဘာမှမတူဘူးပုဂ္ဂလိတွေအခရာလေးတွေအကုန်လုံးတူတယ်သုတ်ကရှည်လည်းမရှည်ဘူး

သဗ္ဗေဓမ္မနာလာပိနိဝေသယာတိမောဂလာနာမောဂလံဣဒဣသာသနာတော်၌ဘိက္ခုနောယဟန်တိသဗ္ဗေဓမ္မအလုံးစုံသောတရားတို့သည် အပိနိဝေသယာဆွဲလာခြင်းဟာနာလံမထိုက်တံကုန်မသိလျောကုန်ဣတိဤသို့သူတံကြာနာဘူးသည်ဟောတိဖြစ်၏ အလုံးစုံသောတရားတွေဟာမြဲတဲ့နေအားဖြင့်ဆွဲလမ်းမှုရလည်းမသိဘူးချမ်းသာတဲ့နေအားဖြင့်ဆွဲလမ်းမှုရလည်းမသိဘူးပုဂ္ဂိုလ်သတ္တဝါကောင်းနေရာနဲ့ဆွဲလမ်းမှုရလည်းမသိဘူးအိဋ္ဌမမြဲတဲ့တရားတွေကြီးတဲ့ပဲဒုက္ခဆင်းရဲတွေကြီးတဲ့ပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေကြီးတဲ့ပဲလို့ဒီဥစ္စာကြားဝူးရမယ် ညာနာပြောင်းတရားထုတ်ခြင်းတဲ့ပုဂ္ဂိုလ်တော့တော့ကြားဝေးရမယ်လို့ဆိုလိုတယ်ဧဝမေတံမဝလာနာဘေကုဏသုတံဟောတိသဗေဓမာနာလံပိနိဝေသယာတိမဝလာနာจิตာမဝလာသဗေဓမာလုံးစုံသောယုံနာတရားတို့သည်ဘိနိဝေသယာမြဲသည့်အနေချမ်းသာသည့်နေပုဂ္ဂိုလ်သတ္တဝါနေရာဖြင့် နှလုံးသွင်းခြင်းဆွဲလာခြင်းဟာနာလမသိလျော်ကုန်မထိုက်တန်ကုန်ဣတိဣတိဧဝံဤသို့ဧတံဤအနေသဘောကိုဘိက္ခုနောယံသည်သူတံကြားဘူးသည်ဟောတိဖြစ်၏အဲဒါလောက်ကြားဘူးရမယ်လေလားဒီကိုပြအောင်အဲဒါလေးဆောင်းမုတ်ကလေးဘုညာလို့ထားပါတယ်ပါဠိလို့ဆိုတော့ကြက်ထားရင်လည်းများတော့မများပါဘူးဒီလိုကလေးအများပဲမလို့ပါဠိမတတ်တဲ့ပုဂ္ဂိုလ်ကတော့ အနေရိပဲနဲ့မလွယ်ပါဘူးသူကဆောင်းမှုကလေးကတော့လွယ်ပါတယ်လုံးစုံဓမ္မအနေစာဒုက္ခအနတ္တာအလုံးစုံသောတရားတွေဟာအနေစာဒုက္ခအနတ္တာတရားတွေပဲလို့ဒီ၍ဤညကြဘူးကအတုတလုံလောက်ပါဒီလောက်ကြဘူးလို့ရှိရင်ညာနာပြောင်တရားထုတ်ခွေရသုတ္တမယညာပြည့်စုံပြီတဲ့သုတ္တမယညာဟုတ်လားစိန်တာမယညာဘာဝနာမယညာဒီလိုရှိတာပေါ့ မြတ်စွာဘုရား၏သာသနာတော်မှာတရားထုတ်တဲ့ပုဂ္ဂိုလ်ဆိုရှေးဥစွာတုဒ္ဒရှိရတယ်တုဒ္ဒရှိရတယ်မကြဘဲနဲ့ကိုယ်စိတ်ကူးနဲ့ကိုယ်အားထုတ်လို့တော့မဖြစ်ဘူးရှင်သာရိပုတ္တရာလိုအမှန်တရားထနာကြတဲ့ပုဂ္ဂိုလ်ကြီးတောင်းမှမြတ်စွာဘုရားတတိဖြစ်တဲ့အသတိမထေထံကနေပြီးတရားလေးကြားမှသောတာပန်ဖြစ်တယ်ကိုယ့်အကိုယ်တော့မဖြစ်နိုင်ဘူးအဲဒါကြောင့်တရားထုတ်ရင်သုဒ္ဓမြညာရှိရမယ်တဲ့ပရိယတ်ခေါ်တာပေါ့လေပရိယတ်ရှိမှပฏิပတ်ဖြစ်တယ်လို့ပြောကြတာ အဲဒီပရိယသုတ္တကကြံတပွဲကြီးကြားနာသင်ကြားထားမှာလားဆိုဘယ်လိုမဟုတ်ပါဘူးကြံတပွဲကြီးအများကြီးကြားနာသင်ကြားထားရင်လည်းကောင်းပါတယ်ဒါပေမဲ့လို့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမလိုပါဘူးအေးလူရင်းကတော့ကိုခုပြောသလောက်ပါလူရင်းမယ်သာဝေဓမ္မနာလံဘိနိဝေတာယဆိုတဲ့နေသနေသဒုက္ခအတ္တနေရာနဲ့ဆွဲလမ်းမှုရမတော်ဘူး ဆွဲလန်းထားပေမဲ့ဆွဲဆွဲလန်းတဲ့အတိုင်းမတည်ဘူးတဲ့ဒါမြဲတယ်လို့ကိုယ်ကထင်တယ်သူကမမြဲပဲဟာကိုကိုယ်တဏ္ဍာမှာရှိတဲ့ရုပ်တရားငငယ်တဲ့ကခုတည်းတည်တီးနေတဲ့အောင်းမိတာဒီရုပ်ပဲအောင်းမိဘယ်ဟုတ်မလဲသူသာပြည့်ပြည့်နေတာလေကိုယ်ကမသိတာသူတို့ကပြည့်ပြည့်နေရုပ်တရားပြည့်ပြည့်ပြောက်ကုန်အဟောင်းနေမရှိတော့ဘူးမြေမြေရည်တွေချောင်းရည်တွေများစီးနေတာလို့တတိတိနဲ့တခါလဲအသေးအဟောင်းတွေကြောင်းလဲပြီးစီးသွားနေတယ်လို့ကိုယ်ကယုံနာနေက နေရောညရောနာရီတိုင်းမိနစ်တိုင်းစက္ကန့်တိုင်းခဏတိုင်းအသေးအောင်ပြောင်းလဲပြီးတော့မမြဲတဲ့တရားတွေဖြစ်ဖြစ်ပြင်းပြောက်တိုင်းဖြစ်ပြင်းပြောက်တိုင်းပွားတယ်အဲလိုချုပ်ပြောက်သွားတဲ့တရားတွေကိုကမြဲတယ်လို့ထင်နေပေမဲ့လို့သူ့ဥစ္စာမြဲတာဟုတ်မှာမဟုတ်ပဲဒါကြောင့်မို့မြဲတယ်လို့လည်းပဲစိတ်ထဲကဆွဲလာထားဖို့ရမကောင်းပါဘူးတဲ့မဆွဲလာနိုင်တဲ့တရားပဲကိုယ်ကဒီယုံနာနေချမ်းသာတယ်လို့ထင်တယ် Ndị ndị ndị ndị ndị ndị ndị ndị ndị ya ndị maọrụ ndị nzo ndị ya ndị brjiye ndị ya ndị kanoyi ndị mbinyara ndị ime ndị တသိန်းနဲ့ကမယ်မဟုတ်ဘူးအများကြီးရှိတယ်အများကြီးရှိတယ်ပြင်းနေရတာဒါသေချာလိုက်ပြီးတွေ့မယ်ဆိုအများကြီးရှိတယ်ပြင်းနေရအဲ့ဒါတွေအများကြီးပြင်းနေမှနေသာထိုင်တာလေးရှိနေပြီးတော့ကိုယ်ကချမ်းသာတဲ့ထင်မဲ့ဆင်းရဲတွေပဲတဲ့ဒီကိုယ်ခန္ဓာနဲ့ရှိတဲ့ယုံနာတရားတွေဟာသူ့အကြောင်းတရားတွေနဲ့အများအားပြင်းနေမှသက်သာရလေးရရုံရှိဒီထဲကနေပြီးအကြောင်းမညွတ်တဲ့ခါကျယောဂဝေဒနာတွေရှိအမှန်ဆင်းရဲတစ်ခါရောက်ပါတယ်ပြီးတော့ဖြစ်မှုပြမှုနှိမ့်ဆက်နေလို့လည်းဆင်းရဲတွေပါပဲတဲ့ဘာမှ ပါရစရာနှစ်သက်စရာအာကိုးစရာမကောင်းပါဘူးတဲ့ပြီးတော့အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်ပဲလို့ထင်မြင်ဆွဲလန်းနေကြတကယ်လည်းရှိတာမဟုတ်ဘူးတဲ့အသက်ရှင်နေတဲ့အကောင်လည်းမရှိဘူးယုံနာနေဖြစ်ပြနေတဲ့တရားတွေဒါပဲရှိတယ်သဘောတရားတွေပဲတဲ့ဒါကြောင့်မို့သာဝေဓမ္မအလုံးစုံသောယုံနာတရားတော်သည်ဝိနိဝေသာယအမြဲသည်နေချမ်းသာသည်နေပုဂ္ဂိုလ်သတ္တဝါနေရာအချင်းထင်မြင်ဆွဲလန်းခြင်းဟာ နာလမသိလျောမထိုက်တံကုန်ဣတိတို့ဘိက္ခုနောယာနိသုတံကြာဘူးသည်ဟောတိဖြစ်ဒီလောက်ကြာဘူးရမယ်ဝိဇ္ဇဒုက္ခနာတာတရားတွေကြီးတယ်ပဲလို့ဒီလိုကြာဘူးရမယ်အဲလောက်ကြာဘူးလို့ရှိရင်သုတမြညာပြည့်စုံပါပြီတဲ့သုတမြညာပြည့်စုံပါပြီကဲကဲကဲသာဆောင်းမုံလေးဆိုမယ်လုံးစုံဓမ္မအနေစာဒုက္ခအနတ္တာ လုံးစုံဓမ္မအိဋ္ဌာဒုက္ခအနတ္တလုံးစုံဓမ္မအိဋ္ဌာဒုက္ခအနတ္တသို့လုံးစုံဓမ္မအိဋ္ဌာ ဤ၍ဤမြာကြာဘူးကသုတလုံလောက်ပါဤ၍ဤမြာကြာဘူးကသုတလုံလောက်ပါဤ၍ဤမြာကြာဘူးကသုတလုံလောက်ပါ Thank you. လောက်ကြာဘူးလို့ရှိရင်တဲ့သူကြမရညာလုံလောက်ပါပြီအဲ့ဒါတရားအားထုတ်ပါတော့ဒီလောက်ကြာဘူးရင်တရားထုတ်နိုင်ပြီလို့ဆိုတယ်တချို့ကပြောကြတယ် ဟာတရားထုတ်တာသူတို့ကယုံနာလည်းမကွဲသေးဘူးอืมဒီမှာတော့သိညိုလည်းသူတို့မသိဘူးဘုသူရလည်းမရှိသေးပဲနဲ့ဘာအထုတ်လို့ဖြစ်မလဲမဖြစ်နိုင်ပါဘူးဥစားတယ်ကျွန်တော်ပြောကြတယ်တရားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေကောင်းသောစိတ်ဆန္ဒလေးတွေဖြစ်နေတာကပျက်စီးအောင်လုပ်မှာတမ်းမြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်ဟောကြားတဲ့ဆရာအတွက်ကတော့လိုပါတယ်ဟောကြားတဲ့ဆရာအတွက်ကတော့ဘုသူရတွေဉာဏ်ရည်ရှိရင် ကောင်းပါတယ်ညာလေးကောင်းနေနေပါမယ်သူကတော့ မိဒ္ဒကသုံးပုံတွေအကုန်လုံးနှုတ်တဲ့အကုန်ရအတိပ္ပယ်တွေသိနေမယ်ဆိုရင်တော့ပိုကောင်းပါတယ်သူကတော့အဲအကုန်လုံးမရတောင်းမှလည်းပဲယုံနာသဘောတရားတွေတော်တော်သိထားမှပဲဆရာလုပ်တဲ့ပုဂ္ဂိုလ်ကတော့အဲမြတ်စွာဘုရားဟောတဲ့ဒေသနာတွေရောတက္ကရာတွေရောဒီကာတွေရောသိတာများသိထားမှကောင်းတယ်ဆရာအတွက်ကတော့လိုပါတယ်ဆရာနဲ့အားထုတ်တဲ့တပည့်အတွက်ကတော့သိမလိုပါဘူးသူကသိမလိုပါဘူးသူကတော့အခုပြောတဲ့ယုတ်တရားနာတရားတွေကြီးတယ်ပဲအိစ္ဆဒုက္ခအနာတတရားတွေကြီးတယ်ပဲ အဲ့ဒါလောက်သိရင်အထုံနိုင်ပါပြီတဲ့အထုံကြီးကတော့ဆရာကညွှန်ကြားမှာကိုမှားနေတယ်ပြင်ရမှာကိုအများအားသူစောင့်ကြပြီးပြောနေရမှာဒါကြောင့်ဇမမောဂရံကလည်းအချင်းချင်းဟောပါလို့တောင်းပန်တယ်ကြာမင်းကလည်းအချင်းချင်းတူတူအတူဆုံးဟောပါလို့တောင်းပန်တယ်မြတ်စွာဘုရားကလည်းအတူဆုံးမဲ့သုတမညာပြည့်စုံဖို့အတူဆုံးဟောတာဒီထဲမှာအဲယုတ်ဟာအနိစ္စပဲဝေဒနာအနိစ္စပညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စစသည်ဖြင့် ဒီလိုကျယ်တယ်မဟုတ်ဘူးဟွန်းသကုပ္ပလာမျက်စိဆိုတာအနိစ္စယူပါယုံအစဉ်အနိစ္စသကုဝိညာဉ်အနိစ္စဖာတာအနိစ္စဝေဒနာအနိစ္စစသဖြင့်ဒီလိုကျယ်တွေကိုမဟုတ်ဘူးအတူတူပဲသဗေဓမ္မအလုံးစုံသောတရားတွေဆိုပြီးတော့တလုံးနဲ့ဟောတာလုံးစုံဓမ္မအနိစ္စဒုက္ခအနတ္တအလုံးစုံသောတရားတွေအနိစ္စကြီးတယ်ပဲဒုက္ခကြီးတယ်အနတ္တကြီးတယ်ပဲလို့

ကိုကတွေ့ထီတဲ့အခါကလည်းတွေ့ထီသိမှုတရားကိုစိတ်ကူးစဉ်းစားကြံစည်တဲ့အခါလည်းစိတ်ကူးစဉ်းစားကြံစည်မှုတရားကိုရှေ့ရှုပြီးပြီးပြီးပါတဲ့မြင်တိုင်းကြားတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းတရားတွေရှေ့ရှုပြီးပြီးပါလို့ဆိုလို့မြင်တဲ့ခိုက်တာမှာရှေ့ရှုပြီးပြီးဇာတိသေးစိတ်တွေရှိပါသေးတယ်မျက်စိအရာသုံးနဲ့ခေါ်တဲ့သက္ကုပ္ပတာရာယုတ်အဲဒါကိုလည်းပဲရှေ့ရှုပြီးပြီးပြီးပါမြင်ရတဲ့အစင်းယုတ်ရူပါယုံဆိုတဲ့တရားကိုလည်းရှေ့ရှုပြီးတော့ပြီးပါ ဇကုဝိညာဉ်လို့ခေါ်တဲ့မြင်သိမှုတရားလေးလည်းပဲဖြည့်ကျူပြီးတော့ပြီးပါမျက်စိထဲမှာအစင်းနဲ့အစင်းအာယုန်နဲ့တွေ့သွားတဲ့ဖသသကုတဖသလို့ခေါ်တယ်အဲ့ဒီတွေ့သွားတဲ့သဘောလေးလည်းပဲဖြည့်ကျူပြီးပြီးပါမျက်စိမြင်ရလို့ခံစားတဲ့သဘောကောင်းတဲ့အနေမကောင်းတဲ့အနေနဲ့ခံစားတဲ့သဘောလေးရှိဝေဒနာလေးအဲဒီခံစားတဲ့သဘောလေးလည်းရှိရှိပြီးပြီးပြီးပါတဲ့ငါးပါးရှိတယ်မြင်တဲ့ခိုက်တာမှာမျက်စိအစင်းမြင်သိမှု တွေးမှုမြင်တွေးမှုอืมအဲတော့ခံစားမှုအလုံး၅ခုရှိတယ်နေဒီ၅ပါးသောတရားတွေတို့သူကြားတဲ့အခါကာလလည်းပဲနားရဲ့အပန်းရဲ့ကြားသိတာရဲ့အဲကြားတွေ့တာရဲ့ခံစားတာရဲ့နေ၅ခုပဲနှာခေါင်းကနားနဲ့ခါလဲခံစား၅ခုပဲလျှာကရတာသိတဲ့ခါလဲဒီလို၅ခုရှိတာကိုယ်ကတွေ့ထိတဲ့ခါလဲ၅ခုပဲသူကကိုယ်ရဲ့တွေ့ထိရတဲ့ရုပ်ရဲ့ ပြီးတော့ထိပြီးတဲ့သဘောလေးရဲ့အဲထိပြီးပြီးတော့အာယုန်နဲ့စိတ်ထဲမှာတွေ့သွားတဲ့သဘောလေးဖတ်တာလေးရဲ့နောက်ပြီးတော့တွေ့ပြီးတော့အကောင်းမကောင်းခံစားတာရှိတယ်ကောင်းကောင်းတွေ့အကောင်းလေးတွေ့တဲ့ခါကျကောင်းသွားတယ်တွေ့ထိတာမကောင်းတာတွေ့တဲ့ခါကလာကြလေကိုယ်တန်းခံခဲ့ပြီးမကောင်းသွားတယ်အဲဒီခံစားတဲ့သဘောဝေဒနာရဲ့ဒါလေးသိရအောင်ဒီထဲမှာကိုယ်ရဆန္ဒလှုပ်ရှားတာတွေအကုန်ပါသွားတယ်ဒီထဲမှာတွေ့ထိတာတွေတဲ့စေကုသနာကြံစီတာတွေကတော့စေကုတဲ့စဉ်းစားတဲ့ကြံစီတိုင်းအဲဒီမှာ နှလုံးရုပ်ရှိတယ်ကြာစီရတဲ့အာယုံရှိတယ်ကြာစီသိနေတဲ့စိတ်ရှိတယ်ကြာစီရအာယုံနဲ့စိတ်ထဲမှာတွေ့တွေ့သွားတာဟိုမှာသင်ကြားပါတယ်သိကူးလိုက်ရင်သင်ကြားတယ်မရှိပေမဲ့စိတ်ထဲမှာတွေ့နေတာလည်းဟိုမှာကိုကိုမိတ်ဆွေတယောက်စဉ်းစားလိုက်မိတ်ဆွေနဲ့ဟိုမှာသွားတွေ့လာစိတ်ထဲမှာအဲ့ဒါဖတ်တာရဲ့နောက်ပြီးတော့တွေ့ရတဲ့အာယုံနဲ့စပ်ပြီးတော့ခံစားမှုကောင်းတာမကောင်းတာရှိတယ် စိတ်ကြော်စရာဝန်တာစရာတွေစဉ်းစားမိတဲ့အခါဝန်တာတာပေါ့လေကြော်တာပေါ့ဝန်တာစရာတွေကိုရစရာတွေဆန္ဒစရာတွေကြီးပွားစရာတွေကောင်းစားစရာတွေရှိကြောင်းနောက်ကြောင်းတွေကြော်စရာတွေကြောက်စဉ်းစားတဲ့အခါကျစိတ်ထဲမှာပြောလို့ချမ်းသာလို့ဒုက္ခဝေဒနာတွေဖြစ်စိတ်ကြော်စရာတွေလုံးမသားစရာတွေဝန်တဲ့စရာတွေအဲဘေးရအန္တရာယ်တွေအဲကျိုးမဲ့ဖြစ်မှာတွေရှိကဖြစ်ခဲ့တာတွေနောင်ဖြစ်မဲ့ဥစ္စာတွေဒါတွေကြောက်စဉ်းစားလို့ရှိရင်စိတ်ပြည့်စရာစိတ်ညစ်စရာတွေနဲ့လားစိတ်ညစ်ပြီးတော့စိတ်မချမ်းသာမှုတွေ

ရှုတဲ့စိတ်ကလေးကဝိပဿနာစိတ်ကလေးကမျက်နှာလှည့်ပြီးဥဒံပြီးတော့ရှုပါလို့ဒီလိုဆိုလိုပါတယ်အခုမျက်စိကမြင်ရင်မြင်ရစီကိုမြင်တယ်ရှုလိုက်ရမှာပေါ့နားကကြားရင်ကြားတယ်ရှုလိုက်ရမှာနှာခေါင်းကအနန္တရင်နန်းတယ်ဒီလိုရှုလိုက်ရမှာတရားကရတာသိလို့ရှိရင်သိတယ်ဒီလိုရှုလိုက်ရမှာကိုယ်ကတွေ့ရင်လည်းတွေ့တယ်ထိတယ်ဒါရှုရမှာပေါ့တွေ့တာထိတာရှုတာရင်ကိုယ်ရင်ကိုယ်တယ်ဆန်းရင်ဆန်းတယ်လှုပ်ရင်လှုပ်တယ် ဒီတော့ကနေပြီးတော့ထိရင်ထိရရရင်ရတယ်ပူရင်ပူတယ်ဘိုက်ကလှုပ်ရှားလည်းပဲဖောင်းတယ်ဘိန်းတယ်လှုပ်ရှားတယ်သူဖြစ်တာလေးတွေအကုန်လုံးသားလေးဥတ္တံပြီးတော့ဖြစ်ရဖြစ်ရမှာသိနေစူးစိုက်ပြီးတော့ဒီလိုရှုရမှာအဲ့ဒါတချို့ကဒီလိုရှုတယ်မှတဲ့ဥစ္စာကိုလှုပ်ဖို့မလိုတော့ဘူးစိတ်ကလေးနဲ့စိုက်နေရင်တော်ပါပြီလို့ပြောကြတယ်ဒါကဟိုနိုင်နေတဲ့ခါတော့ဖြစ်ပါတယ်အစတော့လုပ်ရတယ်မလုပ်လို့ဘယ်စိတ်ကတမာရီမှမရသေးဘူးစိတ်ကလေးစိုက်တယ်လို့ပဲဖြစ်လိမ့်မှာတော့ အဲတော့စိတ်အပိလေးနဲ့ဒီလိုပဲမြင်တယ်ကြားတယ်ထီးတယ်ကိုွေးတယ်ဆန်းတယ်လှုပ်တယ်စသဖြင့်ဒါလေးတွေအဲဒါလေးတွေကိုရှုစရာလေးတွေစိတ်ကဥတန်းပြီးတော့ရှုသွားတယ်စိတ်ကုသနာကြံစည်မှုလေးဖြစ်လာပြီးအဲဒီစိတ်ကုသနာကြံစည်မှုလေးတွေစိတ်ကူးတဲ့စဉ်းစားတဲ့ကြံစည်တဲ့လူချင်းတဲ့နှစ်သက်တဲ့ตายရတဲ့စသည်ဖြင့်သူဖြစ်ဖြစ်တာလေးတွေကိုဥတန်းပြီးတော့ရှုလိုက်ရုံနောက်ပြီးတော့ကိုယ်ထဲကညောင်းတာပူဇနာခြင်းခဲတာတွေရှိတယ် ။ဒါလေးတွေလည်းညောင်းရင်ညောင်းတဲ့နေရာလေးတခြားဆိုင်ပြီးတော့ညောင်းတယ်ညောင်းတယ်ဒီလိုဥဒရှူရတာကိုခြေထောက်ကညောင်းနေတာခေါင်းမှာစိုက်ရှူလို့မဖြစ်ဘူးခြေထောက်မှာပဲလုပ်ရတယ်ရှူရတယ်။လက်ထက်ကနေပြီးတော့နားနေတာကိုလက်ထက်အဲ့ဒီနားတဲ့နေရာလေးကိုတခြားစိုက်ပြီးရှူရတယ်။လက်ကနားနေတဲ့ဥစ္စာခြေထောက်သွားပြီးတော့ရှူဟိုအဝေးကိုစဉ်းစားပြီးရှူလို့မဖြစ်ဘူး။ဒါသူအာယုံလေးတွေကိုစိတ်ကဥတာပြီးစူးစိုက်ပြီးတော့ရှူရတယ်။အဲ့ဒါရှေ့ရှုပြီးတော့ပြီးတာ။

ဒီသူပြီးပါဉာဏ်ဖြင့်အဲဉာဏ်ဖြင့်ရှေးရှုပြုပြီးတကားလားအဲမှတ်သိပါမှတ်သိပြီးတော့နေပါဉာဏ်ဖြင့်ရှေးရှုအဲယုံနာစု ဒီလိုမဟုတ်ပါဘူးဆောင်ဘုကပဲရောက်သွားစကားတွေပြောရတာလေဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်စုသိလေရပါဉာဏ်ဖြင့်ရှေးရှုဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရဟုတ်မှတ်ပြုသိလေရကဲကဲဆိုရမယ် ဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာ ညာတိတိယုတ်နာအာတိယာညာတိတိယုတ်နာအာတိယာညာတိတိယုတ်နာအာတိယာအဲသောသဗ္ဗန္ဓမပိဇာနာတိသောတို့ယံတိသဗ္ဗန္ဓမလုံးသောတရားဝပိဇာနာတိရှိရှိပြီပြီညာဖြင့်ရှေးရှု မှတ်ပြုပြီးတော့သိပါတဲ့ဘာတွေတုံးဆိုတော့သဗ္ဗနာမလုံးစုံသောတရားဝတိကယုံနာစုဆိုပြီးတော့ထည့်ထားပါတယ်ကာယံလည်းရမှာဘုမာစကားကာယံလည်းရမှာဒါမှလင်္ကာဆောင်ဖို့ပဲရှိတာဉာဏ်ဖြင့်ရှေးရှုယုံနာစုဉာဏ်ဖြင့်ရှေးရှုအလုံးစုံသောတရားဒီလိုထည့်လို့တော့မရှိဘူးသူကကာယမကိုက်ဘူးဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာ

အပိဇာနာတိသာဗနမဘိညာယသာဗနမပရိဇာနာတိသာဗနမလုံးစုံသောတရားကိုအပိဇာအဘိညာယထူသောညာဖြင့်အဘိညာယရှေရှုပြု၍ရှေရှုပြုလျက်ပြီး၍ဝါထူသောညာဖြင့်ပြီး၍အဲရှေရှုပြုပြီးတယ်ဆိုတာထူသောညာနဲ့ပြီးတယ်လို့ဒီလိုလဲအဲ့တခုရတယ်ဗဂရိယပြီးတယ်ထူတာပေါ့ဗဂရိပုဂ္ဂိုလ်တွေကမြင်ရင်ဖြင့်ရိုးရိုးပဲယောက်ျားပဲမိန်းမပုဂ္ဂိုလ်သတ္တဝါပဲကြားရင်လည်းဒီလိုပဲသိတာရိုးသိသွားတာပဲ အဘုရားကတော့သူကရှင်းရှုပြုပြီးတော့မြင်မြင်တဲ့သဘောလေးကြားရင်ကြားတဲ့သဘောလေးရှင်းရှုပြုပြီးတော့သိတော့အမှတ်ပြုပြီးတော့ဒီကထူပါတယ်သူတမယဉာဏ်နဲ့လဲထူသေးတယ်စိတ်ဓာတ်မယဉာဏ်နဲ့လဲထူသေးတယ်အချို့သောဘာဝနာမယဉာဏ်နဲ့လဲထူတယ်တဲ့ဘုသူရိမမဟာတိကဆရာဖွင့်ထားတယ်အဲဝိပဿနာရှုမှတ်မှုလေးထူဖို့နာမရူပပရိသေဓာဏ်လေးထူဖို့လေးသူတမယဉာဏ် စာပေကျမ်းကနေသင်ကြားထားလို့တရားနာထားလို့ရုပ်တရားနာတရားတွေသိထားကြတာရှိပါတယ်ချို့သဘောတွေပေါ့ခေါ်လဲခေါ်ရတယ်ပြောလဲပြောကြပြောတတ်ကြပါတယ်အဲ့ဒါသုတမယညာမဲတဲ့လားဒါနာမယူပါပြိစ္ဆာမဟုတ်သေးဘူးတဲ့ဒီဥစ္စာတချို့ပုဂ္ဂိုလ်တွေကအဲ့ဒီလိုစာပေနဲ့လေ့လာပြီးတော့သိထားတာလေးဒီပင်လင်နာယုတ်ပိုင်းခြားသိတယ်လို့ထင်နေကြဒါဘာလို့ပါပြိစ္ဆာညာမှတ်တယ် အဲဒါနဲ့ကိစ္စပြီးပါပြီတရားထုတ်ဖို့မလိုပါဘူးဆိုပြီးဆရာပြောတယ်အဲဒီဝိသုဒ္ဓိမေတ္တိကာကတော့မလိုမဟုတ်ဘူးသူကတော့သုတ္တမယယပညာယသုတ္တမယပညာလည်းလည်းပဲအဘိဝိသိဋ္ဌာယထူးသည်တဲ့ဒီနာမယဘပရိသရညာထူးတယ်သာဝေကျမ်းကသင်ဟာလေးချက်လို့သိတာနဲ့လည်းမတူသေးဘူးတဲ့တရားနာလို့သိတာနဲ့လည်းမတူသေးဘူးတဲ့ အဲဒီလိုကသင်္นานနေပါလေနေရသင်္นานတို့ဗာသင်္นานညာသင်္นานရှိတယ်အတူတူပါပဲသင်ကြပေးတာအဲဒီလိုကသုတမြညာခေါ်တယ်ကြားနာပြီးတော့ပြီးတာပဲကိုယ်တိုင်ပြီးတာမှမဟုတ်ပဲအဲဒါတည်းလည်းထူးပါတယ်တဲ့ဒီဥစ္စာကမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှိရတယ်လက်တွေ့ပဲသူသာသာလက်တွေ့ဟိုးသာကလက်တွေ့မဟုတ်ဘဲနဲ့စာတွေကလျှောက်ပြီးတော့သူကပြောတဲ့အတိုင်းမှတ်ရတာဘယ်လိုဟာလေးပဲဆိုတော့သဘောတကျတာမှန်တော့မှန်ပါတယ်လွဲတာတော့မဟုတ်ဘူးဒါပေမဲ့လည်းသူစား တိတိကျကျသိတာမဟုတ်ဘူးအခုကတော့မြင်မြင်နဲ့ကြိုက်တာပပင်းမှာကိုတခါလဲဖမ်းပြီးတော့လက်နဲ့ဆုပ်ကြိုက်ကြည့်သလိုပြီးသွားတာကိုကြားရင်ကြားတဲ့ခိုက်တာနာရင်နာတဲ့ခိုက်တာကိုယ်တဲ့ခိုက်တာစမ်းတဲ့ခိုက်တာစိတ်ကူးတဲ့ခိုက်တာအဲဒါဖြစ်ပေါ်တဲ့သဘောလေးတွေကခါလဲဖြစ်ပေါ်ခိုက်ကလေးဖမ်းဖမ်းပြီးယူလိုက်တာလေသေချာချာကိုသိသွားတယ်ဒါကြောင့်ထူးပါတယ်တဲ့သူကတရားအမှန်တူတဲ့ပုဂ္ဂိုလ်ကတော့ထူးမှမသိဘူးပေါ့လေသူကအတုကုတဲ့ပုဂ္ဂိုလ်ကသိတယ် အာရုံပြုတဲ့ပုဂ္ဂိုလ်တချို့စာပေကျမ်းကနေတနေတာကိုယ်လည်းပဲပုံမဲသိနေပြီးအောင်းမိတာပဲဒါပေမဲ့တရားထုတ်တဲ့ခါကျတော့အဲ့ဒီညာလေးဖြစ်လာတော့အောင်းမယ်သူကထူးနေတာပဲသူအရင်ကသိတာဒီလိုမဟုတ်အပေါ်ညာလေးသိအလုံးရိုက်သိအခုတရားထုတ်တဲ့ခါကလာကြမှာအတွင်းသားသဘောတွေသိချသိတာကိုသိချအသေးစိတ်သိတာလက်တွေ့သိတာအဲကြောင့်သုဒ္ဓမြညာနဲ့လည်းထူးတဲ့စိတ်ဓာမြညာနဲ့တဲ့စိတ်ကုသနာကြသိပြီးသဘောကျနေတာတွေရှိပါတယ် ကြိုအဲဒီလိုစိတ်ကူးစဉ်းစားလိုက်ဆိုကြံသေးတာနဲ့သဘောကျနေလို့ရှိရင်ကိုတရားထုတ်ဖို့မလိုတော့ဘူးဒါတရားပေါက်ဝီပြည့်စုံပြီးဝိပဿနာဉာဏ်နဲ့ဖြစ်ပြီးဒီလိုအောင်းမိတာကိုလူလည်းပြောလည်းပြောနေကြတယ်ညောင်ခံနေဖို့မလိုပါဘူးတဲ့တရားထုတ်ဘာမလိုဘူးဆိုပြီးတော့သူတို့ပြောကြတယ်အဲဒါယုံကြည်တဲ့ပုဂ္ဂိုလ်တွေအာမထုတ်ပဲနေရောအာမထုတ်ပဲနေတော့သူတို့ဝိပဿနာဉာဏ်အစ်မဖြစ်ဘူးပေါ့ဘာလဲတူတယ်ဆိုရင်ယောဂရှိနေတဲ့ပုဂ္ဂိုလ်တယောက် မကျွမ်းကျင်တဲ့သိစရာကသိကုယောဂမပြောက်သေးပဲနဲ့ပြောက်သွားပြီကိစ္စမရှိပါဘူးနေခြင်းလို့နေစားခြင်းလို့စားပါတော့ပြောအဲဒီတော့လူမမာကသူကယောဂအဟုတ်ပြောက်ရင်မှလည်းမတည့်တာရေးစားရင်ပုံမှုတော့သေးတာပေါ့ဒီဥစ္စာအဲလိုပဲသူကအဲသုဒ္ဓမြညာစိတ်နာမြညာနဲ့ဝိပဿနာကိစ္စပြီးပါပြီတရားထုတ်ဖို့မလိုပါဘူးဆိုတာနဲ့တတိကမလိုဘူးဆိုတော့အာမထုတ်ပဲနေတော့သူ့မှာ ဝိပဿနာဉာဏ်တွေဖြစ်ရမှာမရှိဘဲနဲ့ဆုံးရှုံးသွားတာပေါ့နင်းတာပဲအများကြီးနင်းတာလေဝိပဿနာဉာဏ်တွေဘယ်ကားရင်တော့အရိယာမဲ့ဖို့ရမဲ့ပုဂ္ဂိုလ်လည်းမရဘူးသူကလမ်းပိတ်သွားတယ်သူကအာမထုတ်ဖို့ရမလိုပါဘူးဆိုလို့အာမထုတ်ပဲနေတာကိုခုနကယောဂရှိတဲ့ပုဂ္ဂိုလ်ဆေးကိုဆက်စားမှယောဂကြောက်မဲ့ဥစ္စာမပြောက်သေးခင်ကိစ္စရှိပါဘူးပျောက်ပါပြီဆိုတာနဲ့သိမစားပဲနဲ့နေတော့ယောဂထဖြစ်သေးတာပဲလို့ဆိုတာအဲ့ဒါနဲ့တူတယ်လို့သုဒ္ဓမြညာနဲ့လည်းထူးသေးတယ်သိညာမြညာနဲ့ထူးသေးတယ်

နည်းများလိုက်လို့ပေါ့တယ်နည်းတဲ့ပုဂ္ဂိုလ်လည်းနည်းနည်းမြင်တယ်များတဲ့ပုဂ္ဂိုလ်လည်းများများမြင်တချို့စကြဝဠာလောကဓာတ်တွေအကုန်လုံးရှောက်မြင်တာတွေလည်းရှိတာပေါ့အဲအမြင်ပေါက်တဲ့ပုဂ္ဂိုလ်အကြားပေါက်တဲ့ပုဂ္ဂိုလ်ဒိဗ္ဗသောတာနဲ့အကုန်လုံးကြားတယ်အာစေတောပရိယညာနဲ့သူတို့ဘာစိတ်ကိုသိတဲ့ပုဂ္ဂိုလ်ကလည်းအကုန်လုံးသိတယ်သူများစိတ်စဉ်းစားရင်သိတယ်ဒါတွေကလည်းဘာဝနာမြတ်ပညာတွေပါပဲအဘိညာဉ်ပညာတွေအဲ့ဒါတွေနဲ့တူသလားဆို ဒါရင်လည်းမတူသေးဘူးတဲ့ဒါကသူကအလုံးလိုက်သိတာပဲအမြင်ပေါက်လို့မြင်တယ်ဆိုတော့ယုတ်တရားနာတရားလေးတွေသဘောတရားလေးတွေမြင်တာမဟုတ်ဘူးသူကအကောင်းထည်ကြည့်လိုက်မျက်စိနဲ့မြင်သလိုမြင်တာပါအကြပေါက်တဲ့ပုဂ္ဂိုလ်ကြားပြန်လည်းပဲဒီလိုပဲယုတ်တရားနာတရားအနေနဲ့သိတာမှမဟုတ်ပဲသူသိတာဘာလို့ဆိုတော့ပုဂ္ဂိုလ်အကောင်းထည်ကြည့်တဲ့ဘသူကဘာပြောနေတယ်ဘသူပြောတာကဘယ်လိုဘာစသဖြင့်အဲ့ဒါတွေလျှောက်ပြီးတယ်ဒါကစေရောပရိယညာနဲ့သူတစ်ပါးစိတ်သိတယ်ဆိုတာကလည်းပဲစိတ်ကလေးတွေ သဘောတရားနေရာပြင်သိတာမဟုတ်ဘူးသူကဘသူကဘာကြမ်းနေတယ်ဒီလိုသိတာကိုကောင်းတာကြမ်းတယ်မကောင်းတာကြမ်းတယ်သူပဲသွားမလို့ဘာလို့မလို့စသည်ဖြင့်သူဘာလို့ရှိနေတယ်ဒီလိုအလုံးလိုက်ပုဂ္ဂိုလ်သားတော်အနေနဲ့သာသိတာကိုဒါတော့ထူးပါလေအခုဒီကနာမယဘပရိသရာညာကဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးတွေစူးစားပြီးဥဒ္ဒပိရှုလိုက်တဲ့ခါကာလကျတော့သဘောတရားလေးတွေနေရာမြင်ပြီးတာမြင်တယ်ဆိုရင်မြင်တဲ့သဘောမျက်စိ မြင်ရမြင်ရဌာနသဘောမြင်ရတဲ့မြင်ခါရတဲ့အခြင်းသဘောမြင်သိတဲ့သဘောလေးမြင်တွေ့တဲ့သဘောလေးမြင်လို့ကောင်းတဲ့သဘောမကောင်းတဲ့သဘောလေးအဲအတွေ့အထိဆိုရင်တွေ့ထိတာနေပြီတွေ့ထိတဲ့သဘောလေးကိုယ်ရဲ့ဆန်းတယ်ဆိုရင်လှုပ်ရှားတဲ့သဘောလေးတောင်းနေတဲ့သဘောလေးတွေပုဂ္ဂိုလ်သတ္တဝါနေရာချင်းမဟုတ်ဘူးသဘောတရားလေးတွေနေရာချင်းပဲဒီကသိသွားတယ်အဲဒီလိုရှင်းရှုပြုပြီးတော့သဘောတရားလေးတွေသိတဲ့အတွက်ကြောင့် ဒီဘိညာပညာခေါ်တဲ့နာမယုပပရိစေရညာပစ္စပရိကလည်းပါပါတယ်အဲ့ဒီညာဟာထူးတယ်တဲ့သူသုဒ္ဓမယာယပညာယသုဒ္ဓမယာပညာတဲ့၎င်းသိတာမယာယပညာယသိတာမယာပညာတဲ့၎င်းဧကိစာယဘာဝနာမယာပညာယချို့သောဘာဝနာမယာပညာတဲ့၎င်းအဘိဝိသိထာယထူးသည်အဲ့တော့ထူးသောညာဖြင့်ပြီးတယ်လို့ဒီလိုလဲဆိုတော့ပြီးသနာအတိထူးသောညာဖြင့်ပြီး ရှင်းရှင်းပြုပြီးတာပါပဲအဲ့ဒါရှင်းရှင်းပြုပြီးတော့သဘောတရားလေးသိပါတာမှတ်လိုက်တာမှတ်မှတ်ပြီးတော့သိပါတာအထူးသောဉာဏ်ပဲသိတာတဲ့သာဗန္ဓမာအလုံးစုံသောတရားကိုပညာရာရှင်းရှင်းပြုလျက်သိပြီးဝါထူးသောဉာဏ်ဖြင့်သိပြီး၍အထူးသိပြီး၍ပဂရီမြင်လို့သိတာမျိုးကြားလို့သိတာမျိုးမဟုတ်ဘူးစဉ်းစားလို့သိတာမျိုးမဟုတ်ဘူးအဲစဉ်းစားကြံလို့သိတာမျိုးမဟုတ်ဘူး တကယ်လက်တွေ့အားဖြင့်ရှေ့ရှုပြုပြီးတော့ဥတ္တဥတ္တမှားလိုက်လို့သဘောတရားလေးတွေသိသွားတာဝိဝိသိထာအမ်ဘိညာဘိညာယာထူးသောညာဖြင့်ပြီးပြီး၍သာဗနာမလုံးစုံသောယုံနာတရားကိုပရိဇာနာတိပိုင်းခြား၍သိအလုံးစုံတရားတွေကိုပိုင်းခြားပြီးပြီးတယ်ပိုင်းခြားပြီးတော့ဖြစ်တဲ့သဘောပြည့်တဲ့သဘောအစနဲ့အဆုံးနဲ့ဒီလိုလဲပိုင်းခြားပြီးတော့ပြီး မမြဲတဲ့တရားပဲဆင်းရဲတွေပဲပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုလည်းပဲသိတယ်မိစ္ဆာဒုက္ခအနတ္တနဲ့ပိုင်းခြားပြီးတော့သိမမြဲဆင်းရဲသဘောပဲရှုမြဲပိုင်းခြားတာပြီးတော့မမြဲတဲ့တရားပဲဆင်းရဲတရားမျှပဲအဲ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 ရုပ်သဘောလေးတွေနာမ်သဘောလေးတွေဖြစ်တဲ့သဘောလေးတွေဒါတော့ပဲပြီးတယ်နောက်တော့အစာလေးနဲ့သုံးလေးနဲ့ပြီးတာစပေါ်လာလိုက်သုံးသွားလိုက်စပေါ်လာလိုက်သုံးသွားလိုက်ဒါလေးတွေပြီးအဲလိုပြီးတော့မမြဲတဲ့တရားပဲဒီဥစ္စာတို့အရင်ကမရှုလို့အမြဲတမ်းတီးနေတာအောင်မယ်အခုအခိုက်တန်အားဖြင့်ဖြစ်ပြီးပြည့်နေတာမမြဲတာကြီးရဲ့ပါလားဖြစ်ပြီးပြည့်လို့ဆင်းရဲတွေကြီးတယ်ပါလားသူကသူဖြစ်ပြနေတဲ့သဘောတရားတွေအနတ္တတရားတွေကြီးတယ်ပါလားဆိုတာ ရှင်းမှန်လို့သဘောကျပြီးသိတော့တာပရိသနာတိပိုင်းခြားသိတာတဲ့သာဗနာမလုံးသောယုံနာတရားကိုပညာရရှေးရှုပြုလျက်သိပြီး၍ဝါထူသောညမြင်သိပြီး၍ဘာဝဓမ္မလုံးသောယုံနာတရားကိုပရိဇာနာတိအနိစ္စဒုက္ခအနတ္တချင်းအာရင်ပိုင်းခြား၍သိ၏သမဒနာညာရောက်လာတယ်သမဒနာဥရိယဗျာအပင်ကဗျာအဒီအနိစ္စဒုက္ခအနတ္တချင်းပြီးသွားပုံနဲ့ဥပဒနာညာအစစ်တစ်စစ်တက်လာပါ လုံဆုံးဓမ္မအိသဒုက္ခအနတ္တဤ၍ဤမြတ်ကြားဘူးကသုတ္တလုံလောက်ပါညာဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရမမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားကဒီရောက်လာတာပရိညာညာတာပရိညာပြီးတော့တိရဏပရိညာခေါ်တယ်လို့တိရဏပရိညာဘာနာပရိညာလည်းပါပါတယ်ပရိညာပိုင်းခြားသီးလား ကဲဆိုရမမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားကမမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားကမမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားက ခြေတိုင်းခြေတိုင်းတရားတွေရှေ့ရှုပြုပြီးတော့သိရှေ့ရှုပြုပြီးတော့သိလို့နိုင်နေလာတဲ့အခါမှာယုတ်တရားနာတရားတွေပိုင်းခြားပြီးတာနာမရူပပရိစ္ဆေဉာဏ်ခေါ်တယ်။နောက်အကြောင်းလေးတွေအကျိုးလေးတွေဆက်သွယ်ပြီးသိဖြစ်နေတာပါလားလို့သဘောကျတဲ့အခါမှာပစ္စယပရိက္ခဉာဏ်ခေါ်တယ်။အဲဒီကလွန်သွားတော့စပေါ်လာတဲ့အဆုံးသွားတာနဲ့အဖြစ်အပျက်ကလေးတွေပြီးလာ။မမြဲတဲ့တရားတွေပဲလို့ရှင်သဘောကျလာတာ။ဒါကသမထနာဉာဏ်ကစပြီးတော့ ပရိဇာနာတိပိုင်းခြားသိလာတာတဲ့ဗျဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်ညာစင်နဲ့တက်လာရင်ဒီလိုပဲဖြစ်ရတာပဲဒီလိုအထုမှဒီလိုဖြစ်တာစေကုစနာကြာစီပြီးတော့သိုံကတော့ဒီလိုကိုယ်ပိုင်ညာမဖြစ်ဘူးဒီလိုတွေ့မျိုးမဟုတ်ဘူးဘုံပဲကွာပါတယ်အဲဒါကုဖြစ်ပြီးပြတ်သားလို့မမြဲတဲ့တရားတွေဖြစ်ဖြစ်ချင်းနဲ့ဆင်းရဲတွေပဲပုဂ္ဂိုလ်သားတာမှုတဲ့သဘောတရားတွေပဲဆိုရှင်ရှင်နဲ့ကိုယ်ပိုင်ညာနဲ့ကိုရှင်းပြီးတော့သိလာအဲဒီလိုပိုင်းခြားသိလာတာဒါ သမထနာညာဆိုရင်တော့တော်ယုံပြီးသေးတာပေါ့လေသူ့ရဲ့အထက်ကျရင်ဥရိယဗျာဘင်္ဂဗျာစသဖြင့်တိုးပြီးတော့အသိဉာဏ်နဲ့တက်သွားမှာအဲဒါကုပရိဇာဏတွေပိုင်းခြားပြီးပြီသဗ္ဗံဓမ္မံပရိညာယယံကိစီဝေဒနာဝေရတိဒုက္ခဝဒုက္ခအဒုက္ခမဒုက္ခဝသောဓာတုဝေဒနာသောအိသနုပါတိဝိဟရတိစသည်ဖြင့်ရှင်းဟောသွား

သောထိုပုဂ္ဂိုလ်သည်ဓာတုဝေဒနာတို့ထုခံစားမှုတို့နဲ့နေသနုပါတိမမြဲဝရှုသည်ဖြစ်၍ဥရတိနေ၏အဲဒါဝေဒနာတွေရှုလာတာရောက်လာတယ်အစတုန်းကအလုံးစုံတရားတွေရှုရနေပြီးတော့လုံးစုံတရားတွေအနိစ္စဒုက္ခအနတ္တရှုရနေပြီးဝေဒနာဖြစ်လာရင်အဲ့ဒီဝေဒနာလေးတွေဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်အနတ္တပဲဥပေက္ခပဲဖြစ်ဖြစ်တဲ့အဲ့ဒီဝေဒနာလေးတွေကဖြစ်ပြီးကြောက်တာလည်းမမြဲတရားပဲလို့အနိစ္စနုပါဒနာဉာဏ်ဖြင့်ရှုသွားသည် ဝိရာဂ అను ပတိပြည့်တယ်သွားတဲ့သဘောပဲတဲ့လက်ရှုပြီးတော့နေတယ်និရောဓ అను ပတိချုပ်တဲ့သဘောပဲလို့ရှုပြီးတော့လည်းနေတယ်ပိဋိဒ అను ပတိအဲသွန့်လွတ်လျက်လည်းရှုပြီးတော့နေပါတယ်အဲဒီလိုရှုပြီးတော့နေရင်အလုံးစုံတရားတွေမှာဘယ်ဟာမှဆွဲလန်းခြင်းမရှိဘဲနဲ့

အဲဒါတော့အစဉ်တိုင်းကျင့်သွားလို့ရှိရင်နောက်ဆုံးတဏှာသင်္ခယဝိမု ക്ത ခေါ်တဲ့တဏှာကုံရနိဗ္ဗာန်ရောက်ပြီးတော့ဉာဏ်နာဖြစ်သွားတဲ့အကြောင်းအပြည့်စုံပြီဆိုပြီးချင်းချုပ်မြတ်စွာဘုရားဟောပါတယ်မြတ်စွာဘုရားဟောတာကြာပါဘူး9မိနစ်တော့ကြာမှာမဟုတ်ပါဘူးသူပါဠိလေးဘုန်းကြီးများလည်းပဲပါဠိလေးနဲ့လျှောက်ယူလိုက်ရင်9မိနစ်မကြာဘူးဒါလေးအကုန်ကုန်ပါတယ်အခုအသေးစိတ်လေးတွေပဲလျှောက်ပြောနေလို့9မိနစ်လောက်ယူလိုက်ရင်9မိနစ်တော့မကြာပါဘူးဒါပြီးတော့ပါတယ်အဲဒီတရားကို ရှင်မဘောဂလန်လည်းနာပြီးတော့ဒီတရားအတိုင်းအာထုတ်သွားတော့ယဟနာဖြစ်သွားတာပဲအဲဒီဟာဟောပြီးတော့ဘယ်လောက်ကြောင်အာထုတ်ရသေးတယ်လို့တော့ကန့်တတ်တော့မပါဘူးတညလားနှစ်ညလားသုံးညလားမပြောတော့ဘူးလားတော့အားလုံးမှာတော့အစအဆုံးခုနှစ်ရက်ပဲအာထုတ်ရတာပဲယဟနာဖြစ်တရားမင်းကတော့အဲဒီကဒီတရားနာပြီးတော့နတ်ပြည်ပြန်သွားကြတယ်သူလူအကြောင်းတွေလည်းဟောကြကြည့်ပါရဲ့နောက်သတင်းကြမှာပဲဆက်ဟောကြတယ်သူကကောင်းတော့မနာကောင်းတဲ့တရားပါပဲတရားတူတူလေးနဲ့အဆုံးအဆုံးပါတယ်အောင်မူကလေးတွေလည်းအကုန်လုံးရှိတယ် အဲဆောင်းမုတ်တွေကတော့ဟိုဓမ္မဒေသနာဆောင်းမုတ်တရားစာအုပ်ထဲပါပါတယ်ဒီဥစ္စာခြီးပြီးသားတွေကအဟောင်းတွေပါအသိမဟုတ်ပါဘူးဒီထဲမှာရှိအဲဒီစာအုပ်လေးထဲမှာကြည့်ရင်တွေ့ပါလိမ့်မယ်ကဲဆောင်းမုတ်လေးနဲ့ဆိုပြီးသိညအောင်ဆိုလို့ဆိုတရားသိမ့်မှခုနကအငိုက်ကြောက်တဲ့ဥစ္စာခုနပါးကရှိသေးတာပေါ့ဒီဥစ္စာဒါတော့ဘယ်အစားပါလိမ့်မယ် အဲပညာပညာပြောင်းကွေးကိုစာကြံတွေးရွရေးနားဆွဲလေဟိုပညာပြောင်းပေစာကြံတွေးရွရေးနားဆွဲလေပညာပြောင်းပေစာကြံတွေးရွရေးနားဆွဲလေ ပွယံမျက်စိပွယံ အလင်းကြံသင်ညာလျှောက်ပါလေမျက်စိပွယံအလင်းကြံသင်ညာလျှောက်ပါလေသို့မျက်စိပွယံအလင်းကြံသင်ညာလျှောက်ပါ ငိုက်ကြီးပဲရှာခொနပါဘုရားညွန်ပြပေငိုက်ကြီးပဲရှာခொနပါဘုရားညွန်ပြပေသို့ငိုက်ကြီးပဲရှာခொနပါဘုရားညွန်ပြပေငိုက်ကြီးပဲရှာ စုံဓမ္မအနိစ္စဒုက္ခအနတ္တာဤ၍ဤမြကြာဘူးကသုတလုံလောက်ပါဤ၍ဤမြကြာဘူး ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိလေရာဉာဏ်ဖြင့်ရှေးရှုယုံနာ တဲ့ဆင်းရဲသဘောပဲသိမြဲပိုင်းခြားကမမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားက မောဂလမထေမြတ်မြတ်စွာဘုရားဟောကြားအပ်သောတရားဒေသနာတော်ယူဇာနာကမှသာရသဓမ္မသနာကုသကံစေရနာတို့ကြောင့်ဤကုရဏပရိတော်တော်ကောင်းတို့သည်မြတ်စွာဘုရားညွှန်ပြဆုံးမသည့်အတိုင်းလိုက်နာကျင့်ကြံအားထုတ်ကြ၏ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စင်းစင်းခတ်တဲ့ဉာဏ်ပြတဲ့နိဗ္ဗာန်ချမ်းသာများကိုလင်းမြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်းသာသာ ပါ